ဒီဇင်ဘာလ30ရက်ဗုဒ္ဓဟူးနေ့ညနေကျန်ချိန်6နာရီတိတိချိန်ခါမှာတရားပွဲစတင်ပါသည်ဒီတရားပွဲကညနေပိုင်းတရားကတော့တပုတ်ထက်ကိုပဲခွဲပြီးတော့ဟောနေတာဖြစ်ပါတယ်အာသီဝိသောပမသုတ်တံကိုမြန်မာလူလွတ်အောင်ပြေးထားအသင်လူသားလို့နာမည်လေးတက်ပြီးတော့ဟောနေပါတယ်ဒါတော့နောက်ကနေပြီးတော့လွတ်အောင်ပြေးဖို့နောက်ကနေတိုက်တွန်းနေတာမြတ်စွာဘုရားပြေးနေရတာကယောဂီ ဒါကြောင့်မလို့ဘဝနဲ့လဲဆက်ဟတ်တယ်ယောဂီတွေအလုံးနဲ့လဲဆက်ဟတ်လို့ဒီတရားကိုမကျင့်မကျဲဟောနေတာပါတကယ်ဟောမဲ့ဆိုရင်တော့တော်တော်လေးရည်ယူပြီးတော့ဟောရပါတယ်အခုတော့အချိန်နဲ့ရက်ကိုကြည့်ပြီးတော့မှရတဲ့တလောက်တဲ့ချက်တဲ့နာလေးတွေတော့ချက်ပြီးတော့ဟောပါတယ်သို့တော့ကုန်ပြီလားဆိုတော့မကုန်သေးဘူးဒါပေမဲ့လည်းပဲအချိန်ရကန့်သက်ချစ်ကြောင်မလို့အဲနည်းနည်းစီနည်းနည်းစီပဲသွားရပါတယ်ဒါတော့ဒီနေ့ညသွားမဲ့ပိုင်းက မနေ့ကတော့နံပါတ်3ထိပြီးပြီဆိုတော့เนาะမနေ့ညကဒီခန္ဓာ၅ပါးအကြောင်းကိုဒီလောက်ပဲအဲဒီလောက်နေပဲရရမှာပေါ့လေအချိန်က မရှိတော့ဘူးဆိုတော့ခန္ဓာ၅ပါးအကြောင်းပြီးသွားပြီเนาะဒါတော့ဒီနေ့ညကအတွင်းရန်သူတဲ့အတွင်းရန်သူเนาะဒီနေ့ညသွားမယ်အဲ့တော့ဖတ်တာကတော့အစအဆုံးပဲဖတ်လိုက်ပါလေเนาะအဲဟိုတဲ့ကနံပါတ်1ကစပြီးတော့အဆုံးအထိနားထဲမှာဆွဲကြံခဲ့အောင်လို့ကဲဒါဆိုရင်နံပါတ်1ကနေ33အထိ စဉ်တိုင်းပဲပြန်ဖတ်လဲအောင်နော်မွေထိန်ယောက်ျားယောဂီကိုဆိုလိုပါသည်မွေကြီးလေးကောင်ဟုသည်ဓာတ်ကြီးလေးပါးကိုဆိုလိုပါသည်ရန်သူ၅ယောက်ဟုသည်ခန္ဓာ၅ပါးကိုဆိုလိုပါသည်အတွင်းရန်သူဟုသည်နန္ဒီရာဂကိုဆိုလိုပါသည်ရွာပြက်သေးကအိမ်ချောင်လုံးဟုသည်ဓဝရ6ပါးကိုဆိုလိုပါသည် ဓမြ6ယောက်ဟုသည်အာယုံ6ပါးကိုဆိုလိုပါသည်မြစ်ကြီးဟုသည်ဩဃ4ပါးကိုဆိုလိုပါသည်ဒီဘက်ကံဟုသည်တက္ကာယဥပါဒာနဲ့ခန္ဓာ5ပါးကိုဆိုလိုပါသည်သစ်ဖောင်ဟုသည်မဲ့ခင်7ပါးကိုဆိုလိုပါသည်လက်ချေဖြင့်လှော်ဟုသည်အာထုံမှုလုံးလဝိရိယကိုဆိုလိုပါသည်ဟိုဘက်ကံဟုသည် ခေမဟုခေါ်သောဘေးကင်းရာနိဗ္ဗာန်ကိုဆိုလိုပါသည်လွတ်မြောက်သွားသူပြမနာဟုသည်ယဟန္တာပြမနာကိုဆိုလိုပါသည်လမ်းညွန်ပြသူဟုသည်မြတ်စွာဘုရားကိုဆိုလိုပါသည်ဟုတ်ပြီဒါဥပမာနဲ့ဥပမေယဥပမေယဆိုတာအနိုင်ရှင်ခံတဲ့ပဲပေါ့လေဒါတော့မိမိကအဓိကအာယုံဆက်ရမှာတော့ညာဘက်ချမ်းပေါ့နော်ဥပမေယဆိုတဲ့အနိုင်ရှင်ခံပုဂ္ဂိုလ်ကိုကိုယ့်စီမှာရှိနေတဲ့ဟာပဲ ဘယ်ဘချမ်းကတော့ဒါကတော့လောကမှာစကားပြောတဲ့ခါနားလည်လွယ်အောင်လို့မြတ်စွာဘုရားဒေသနာကိုတန်စာဆင်ပြီးတော့နားထောင်သူဟိုတရားနာသူများအတွက်နားလည်လွယ်အောင်လို့ဥပမာလေးတွေဆက်ဆက်ပြီးတော့ဟောရခြင်းသာဖြစ်ပါတယ်နော်တကယ်အဖြစ်ပြမဟုတ်ပါဘူးဒါတော့ဒီနေ့ညမှာကနံပါတ်၄ဖြစ်တဲ့အတွင်းရန်သူတဲ့ဒါတော့အတွင်းရန်သူဆိုအန္တရဆရာသူတို့ကတော့ဟိုခေါ်တာအန္တရဆရာဆိုတာအတွင်းလူနှစ်ယောက်ကြားမှာနော်ငယ်ငယ်တုန်းကတဲလို့အပြန်အလှန်သွားပြီးတော့ပေါင်းလာခဲ့တယ်ဒါငယ်ပေါင်းကြီးပဲပဲ သို့တော်လဲဒီငယ်ပေါင်းကြီးဘက်ကဟောတော့ကအမတန်ခင်ခဲ့ကြယဉ်ဒီကြခဲ့ကြပြီမဲ့လဲယာဒူးနဲ့ငွေတွေ့လာတဲ့အခါကျတော့နော်အမတန်ချစ်တဲ့တငယ်ချင်းကသစ္စာဖောက်သွားတာကိုပြောတာဒါတော့မိမိကတော့ငကိုတော့ကတော့ကိုချစ်တဲ့တငယ်ချင်းငယ်အဲငငယ်တော့ကဒီလိုပေါင်းခဲ့တဲ့ငယ်တငယ်ချင်းအဖြစ်နဲ့လက်ခံထားတာလေဒါပေမဲ့အတွင်းအနှစ်သာရနောက်ပိုင်းကြည့်လိုက်တော့ तू ကရန်သူဖြစ်သွားတယ်အဲ့တော့အတွင်းရန်သူဆိုတာတဲ့တခြားမဟုတ်ပါဘူးတဲ့နော်နန္ဒီရာဂရဲ့ နော်အမိကိုပြောတာပါတဲ့ဒါတော့အတွင်းယံသူအန္တရဆရကဆိုတာ तू အတွင်းထဲမှာရှိနေတာဒါတော့လူမှာအတွင်းလူအပြင်လူဆိုတာမရှိဘူးလားရှိပါတယ်ဗျာရှိတယ်ဒါတော့မိမိမှာယုံကြည်တဲ့ယုံကြည်ထိုက်တဲ့ပြောမယ်ဆိုလို့ရှိရင်လူလေးဆိုရင်ကိုယ့်ရှိသမျှ information ကိုကိုယ့်ရဲ့အတွင်းလူဆိုရင်အကုန်ပြောပြထားတယ်ဒါတော့ကိုယ့်ရှိသမျှလည်း तू အကုန်သိမနေဘူးလားသိပါတယ်ဗျာသိတယ်အကုန်လုံးသူ့ရဲ့ information အကုန်လုံးဘာမှမဆိုအကုန်သိနေတယ်ဒါကြောင့်မလို့ကြောက်စရာကောင်းတာအတွင်းရန်သူကပိုကြောက်စရာကောင်းတယ် ဒါတော့ဒီနေရာမှာအတွင်းရန်သူလို့ဥပမာပေးတာအတော်တော်သဘာဝကျပါတယ်အထက်ကမွေးကြီးလေးကောင်နဲ့ရန်သူ၅ယောက်ကတော့ပြောမယ်ဆိုသူခက်ကြမ်းကြမ်းပေါ့နော်ခက်ကြမ်းကြမ်းသဘောမျိုးနဲ့ပုံစံပြထားတယ်ဒီနေ့ခေတ်လို့စကလုံးခက်မိမိနဲ့ပြောရမယ်ဆိုတော့ the hard power သဘောမျိုးပဲအကြမ်းကင်တာနော်အကြမ်းကင်တာ hard power သဘောမျိုးနော်ကြိုက်မယ်တိုက်မယ်ခိုက်မယ်ထုမယ်တတ်မယ်ဆိုတဲ့သဘောမျိုးပဲလေဒါပေမဲ့နန္ဒီတာကအဲ့လိုမဟုတ်ဘူးပြောင်းသွားတယ်ဗျူဟာပြောင်းသွားတယ်ဘယင်ကြီးကတေးတဲ့ တိုက်မယ်ခိုက်မယ်တတ်မယ်ဆိုပြီးတော့နောက်ကနေညာတန်ပေးလက်နေဒီကောင်မိမှာမဟုတ်ဘူးတဲ့ဒါကြောင့်မလို့သူနဲ့အခင်ဆုံးအချစ်ဆုံးတငယ်ချင်းကိုနော်ဖြားရောင်ပြီးတော့ခေါ်ရရင်တော့ဒီလူနားရောင်ပြီးတော့လိုက်လာလိမ့်မယ်အဲ့ဒီခါကျမှတို့ဖတ်မယ်တတ်မယ်ပေါ့အဲ့ဒါလိုနည်းနဲ့သူ့အချစ်ဆုံးတငယ်ချင်းကိုယာရုနဲ့ပတ်စံနေမြားယာရုပေးမယ်ပတ်စံပေးမယ်ဆုတော့ချမယ်ဆိုတော့သူ့ရဲ့တငယ်ချင်းကရန်သူဖြစ်သွားတာရန်သူဖြစ်တဲ့အတွက်ကြောင့်သူ့ကိုလိုက်တယ်လိုက်တော့တွေ့တယ်တွေ့တော့ပြောတယ်ဟာတငယ်ချင်းမဲ့မပြင်းနဲ့ မင်းပြေးတဲ့အချိန်ကစပြီးတော့မင်းရဲ့ဟောဒီမင်းရဲ့မိမမှာဆိုလို့ရှိရင်လည်းပဲမြေနေမြေခွက်ပဲမဲ့တူပူနေတယ်ကလေးတွေဆိုလို့ရှိရင်လည်းမဲ့မျောနေတယ်အဖေမရှိဘူးမင်းရဲ့မိဘတွေလည်းစိတ်ပူနေတယ်မဲ့ညီကောင်မောင်နှမတွေစိတ်ပူနေတယ်ဒါတော့တန်ရောစဉ်ဖြစ်เสียအတန်လေးတွေကြတော့လူကစိတ်ကပြောင်းမသွားတာဘူးလားပြောင်းပါတယ်ဗျာပြောင်းတယ်လင်ယောက်ျားသားသမီးဇနီးမယားမိဘဆွေမျိုးနဲ့ရောက်လာရင်လူကစိတ်ပြောင်းသွားတာကိုကြီးပဲတယောက်တည်းဆိုရင်နော်အဲကိစ္စမရှိဘူးဒါပေမဲ့ တားဟဲ့မရဟဲ့နော်ဆွေးဟဲ့မြို့ဟဲ့လို့ကြားလို့ချင်းစိတ်ကပြောင်းသွားတယ်ဒါတော့အဲ့ဒီလိုမျိုးနော်ဒီပြေးသူရဲ့အားနည်းချက်ကဆွေမျိုးတန်ရောက်စဉ်သာသမိတန်ရောက်စဉ်ဆိုတာရှိတာပဲဒါတော့မိမိကဒါနဲ့အမြဲတမ်းနေလာတော့ဒီအတန်ကိုကြားရင်မနေနိုင်ဘူးတန်ရောက်စဉ်ကချစ်ချင်းပြန်ပေါ်လာတယ်ပြန်ပေါ်လာတော့ကိုယ့်အတွက်အသက်လွတ်ရာပြေးပေမဲ့လည်းပဲနော်အော်သူပြောတယ်လေဟုတ်သားပဲဆိုစိတ်ကလဲသွားတယ်လဲသွားတော့ဟိုလူကချင်းကလာတယ်သို့တော်လည်းတန်တရားလေးတော့ရှိတယ် နော်သူ့ကြည့်ရတဲ့ပုံတရံတန်တရားလေးတော့ရှိတယ်အဲ့ဒီချိန်ခါမှာသူ့အကျိုးလိုလားတဲ့ပုံကိုတယောက်ကဘေးနားနေထပ်ပြောဟေးမင်းဘာမှတွေ့ဝင်မနေနဲ့မင်းတငယ်ချင်းအခုတက်စာဖောက်သွားပြီနော်မင်းကိုတတ်မလို့လိုက်ဖမ်းနေတာဒါတော့မင်းကိုတတ်နေရင်သူကယာရုတွေရမယ်စစ်သူကြီးယာရုရမယ်မျိုးစားရွာစားယာရုရမယ်တော့မို့စုတော်လက်တော်တွေရမှာအဲ့ဒီအတွက်မင်းလိုက်ဖမ်းနေတာဆိုတော့အဲ့ဒီလောသတိပြန်ရပြီးအဟုတ်ပေသားပဲဆိုပြီးထပ်ပြေးတာလေဒါကြောင့်နန္ဒီရာကဘာနဲ့တူလဲဆိုတော့ soft power နဲ့ထူတယ်တန်တမန်ရင်းနှီးနဲ့လိုက်တာ နော်တန်တမာရေးနည်းနဲ့ဒါ soft power ပဲနော်တချို့ကအကြမ်းနည်းနဲ့မရရင်နော်အနုနည်းနဲ့မလိုက်ကြဘူးလားလိုက်ပါတယ်ဗျာလိုက်တယ်နန္ဒီရာကကမတ္တာတန်တမာနည်းနဲ့လိုက်ပြီးတော့ကိုကိုဖျားရောက်နေတာချောပြီးတော့ဖျားရောက်နေတာဟုတ်တယ်မဟုတ်တယ်အကိုင်းလေ့လာကြည့်တာပေါ့ဒါတော့အတွင်းနန္ဒီရာကသည်အတွင်းယံသူနဲ့တူတယ်လို့မှတ်ပါဘာနဲ့တူလဲ အတွင်းရန်သူနဲ့တူပါတယ်ဗျာဒါကြောင့်မလို့ဒီလူမှာရှိနေတဲ့သားသမီးဇနီးမယားလျောက်ကြားရှိတဲ့ information ကို तू သိတယ်လေဒီလူရဲ့အားနည်းချက်အားပြောချက်ကိုသိတယ်လေအဲ့ဒါအတွင်းရန်သူရဲ့သဘောပဲဒါဟာအတွင်းရန်သူသဘောအတွင်းရန်သူဆိုတော့ကိုကိုဘယ်ပေါက်ကနေဘလို့ချောင်းဖမ်းရရင်ဘယ်ကွက်ကနေဆောင်ဖမ်းရရမလဲဆိုတော့မသိဘူးလားဗျာသိပါတယ်ဗျာအေးအဲ့ဒါကြောင့်အဝေးရန်သူကိုရှောင်လို့ရပေမဲ့အတွင်းရန်သူရှောင်လို့ခက်တယ် နော်အတွင်းရသူကိုရှောင်လုတ်ခက်တယ်ဒါတော့သူ့ချောင်းတော့သူ့ရဲ့ထောင်ချောက်ထက်ကိုကျသွားတတ်တယ်ဒါတော့ကောင်းပါပြီနန္ဒီရာကအတွင်းရန်သူဆိုတာဟာနန္ဒီရာကရဲ့အမည်ပဲတဲ့နန္ဒီနှစ်သက်တယ်နော်သူ့ရဲ့တလုံးညစ်တဲ့ပဲအလုံးလည်းတည်တယ်ဓမ္မစစ်ကြတဲ့ပါပြီသားနန္ဒီကနှစ်သက်တယ်ယာကကဆွဲလန့်တယ်နှစ်သက်ပြီးတော့ဆွဲလန့်တယ်နော်နှစ်သက်ယုံတယ်နှစ်သက်တယ်ဆိုတော့နည်းနည်းပြော့နေသေးတာပေါ့နော် နှစ်သက်တာကိုကိုကသဘောကျပြီးတော့ဘာဖြစ်လဲဆိုဆွဲလန်းသွားပြီဖြူဖြူစင်စင်အဝတ်ကလေးတွေမှာအမတန်ပြင်းတဲ့နော်ဟောအမတန်အားကောင်းတဲ့ဆိုးစင်းတွေဆိုးလိုက်ရင်ဆွဲသွားသလိုချွတ်လို့ခက်တယ်နော်အဲ့ဒါကြောင့်အဲ့ဒါရာဂဆိုတာအဲ့ဒီသဘောပဲနန္ဒီရာကနှစ်သက်ဆွဲလန်းတယ်နှစ်သက်နှစ်သက်နှစ်သက်တာကလည်းပဲဒါတဏှာယာကရဲ့အမည်ပဲယာကကိုနဲ့ကလည်းယာကရဲ့အမည်ပဲဆွဲလန်းတယ်တဲ့အဲ့ဒါတော့အဲ့ဒီနန္ဒီရာဂဟာ ဘဝဘဝတွေမှာဖြားယောင်းပြီးတော့တရဝါတွေကိုနော်သူကရက်လှုပ်လာတာဘာခေါ်မလဲอืมဖြားယောင်းလာတယ်ဆိုကြပါစို့ तू က soft power သုံးတယ်လေအကြိုက်ပေးတယ်လေဒါတော့ကြည့်ပါလားနှစ်သက်ဆရာလေးတွေမှန်သမျှမကြိုက်ပေဘူးလားကြိုက်ပါတယ်ဗျာကြိုက်တယ်ဈေးရုံမှာဈေးရောက်တာကိုကြည့် shopping center ကြီးတွေမှာဈေးရောက်တာကိုကြည့်နော်တခုအကုန်လုံးတခါတည်း ဒီယုံကြီးတဲ့ဝင်သွားလို့ရှင်လူတွေလိုဟာမှန်တယ်မြအကုန်ထည့်ထားတာမြင်လိုက်တော့ဟွာလေးတွေ့လဲဝယ်ခြင်းစရာဒီဟာလေးတွေ့လဲဝယ်ခြင်းစရာဒါလေးစားစရာလေးလဲဝယ်ခြင်းစရာမိဘူးကြောင့်ပစ္စည်းလဲဝယ်ခြင်းစရာဆိုတော့ကဲမြင်တဲ့ဟာတွေမှန်တယ်မြလိုခြင်းစရာကြီးပဲမဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျာဖြစ်တယ်ဒါကြောင့်မလို့အမလေးလူဘုံနတ်ပြည်6တက်အလွာလိုက်အလွာလိုက်မြမပြည်20အလွာလိုက်အလွာလိုက်နော်ကန်တာတွေအမျိုးမျိုးခွဲပြီးတော့အဲ့ဒါဈေးုံကြီးတဲ့ဈေးရောက်သလိုရောင်းထားတာဒါကြောင့်မလို့နန္ဒီရာကဆိုတဲ့သဘောအာသဝဆိုတဲ့သဘောကဘုံအားဖြင့်ဘဝဲ့အထိအောင်အကုန် तू က သူ့ရဲ့နာမည်ကျဲတယ်ဘုံအားဖြင့်ဘဝတိပါဗျာဘဝတိနော်ဘဝအကဆိုတာဘဝရဲ့ထိတ်ဆုံးထိရောက်တယ်30တဲ့ဘုံအကုန်လှည့်ရောက်နေတာဓမ္မအားဖြင့်ဂုတ္တရဘူးတဲ့ဂုတ္တရဘူးဆိုတာမဲ့ရဲ့ရှင်းသားလေးကဟုတ်တော့မလားမှန်ပါဗျာမဲ့ကိုရောက်ခါနေဂုတ္တရဘူးဆိုတာလေးကနှစ်ပိုင်းတစ်ပိုင်းဖြစ်နေတာနော်ဝိပဿနာလည်းမဟုတ်နော်မဲ့လည်းမဟုတ်လောကီလည်းမဟုတ်လောကုတ္တရာလည်းမဟုတ်သူအဲ့ဒါလို့ဦးဇင်ခဏနာပြောကြရတယ်ဂုတ္တရဘူးကိုပြောရတာအမတန်ခက်တာ ဒါတော့သူကကိလေသာကိုမပယ်နိုင်သေးမပယ်တတ်နိုင်သေးလို့မက်စိတ်လည်းမဟုတ်သူ့ရဲ့အာယုံကနိဗ္ဗာန်ကိုလှမ်းယူနေပြီဖြစ်တဲ့အတွက်ဝိပဿနာလည်းမဟုတ်ဝိပဿနာဆိုရင်ယုံနာကိုအာယုံပြုရမယ်ဟုတ်တော့မလားဒါတော့မက်ဆိုလို့ရှိရင်လည်းကိလေသာကိုတတ်ရမယ်ဒါတော့ကိလေသာကိုမတတ်နိုင်သေးလို့မက်လည်းမဟုတ်ဘူးနော်အာယုံကနိဗ္ဗာန်ကိုလှမ်းယူနေပြီဖြစ်တဲ့ဝိပဿနာလည်းမဟုတ်တော့ဘူးအဲ့ဒါကိုလောကလန်ကြီးဒါတော့အဲ့ဒီကိုလောကလန်မက်ရှင်နာရောက်အောင် तू ကလိုက်လာတာနော်ဆိုလိုတာက ဒီမက်ကိုရောက်ရင်ကိလေသာတစ်ခုခုဖြတ်တော့မယ်ဖြတ်တော့မယ်ဆိုတော့အဲ့ဒီနာလေးကိုရောက်အောင်အိမ်ဘဝရောက်အောင်လိုက်လာတာပြောတရားအထုတ်သွားတယ်ဝိပဿနာအထုတ်တဲ့အထုတ်တဲ့ဉာဏ်စင်နဲ့အစဉ်စဉ်တက်တဲ့နော်ဉာဏ်စင်နဲ့ထင်းစင်တက်တဲ့ခါကျတော့ထိတ်ဆုံးဉာဏ်ကိုရောက်မယ်ဝိပဿနာဉာဏ်ဆိုတော့ဒီဒီဒီဟုတ်ဌာနာဂါမိနေဆိုတာကဝိပဿနာရဲ့နောက်ဆုံးပဲနော်ဝိပဿနာကနေပြီးတော့မှထတော့မယ်ပေါ့ဟုတ်ဌာနာဂါမိနေဝိပဿနာဆိုတော့ဝိပဿနာနယ်ပြန်နေထတော့မယ်ဆိုတော့အရိယာဘက်ကိုကူးတော့မယ် အဲကုရမစရပရိကဥပ္ပဇာအနုလုံးပြီးတော့ကောတရပူအေးတွေ့လားကောတရပူပြီးတော့နောက် ကပါလဲမက်အဲမက်ပဲနော်နားမလဲလဲလဲကြအောင်ဆောင်းတာနားထောင်နေလိုက်ကြတော့ဟာဒါဝိထိချမှမြင်ရတယ်နော် thought process ကမချနိုင်ဘူးဒီနေရာမှာဒါတော့မက်ဆိုတော့နောက်ကမက်ကန့်နေပြီအဲ့ဒီမက်ရဲ့ရှေ့ကဘာတူလဲကောတရပူကောတရပူအဲ့ဒီအဲ့ဒီကောတရပူဆိုတာတကားပေါက်ပဲအရိယာမက်ကိုဝင်ဖို့ပါလဲတကားပေါက်ပါကင်ကြည်စံတတ္တိဘလောက်ကောင်းလဲ နော်သူနောက်ကနေလိုက်ပြီးတော့နှောက်ရှစ်လာတာမက်ကိုရောက်ခါနေတကားပေါက်ထိကိုလိုက်တယ်ဟိုဘက်တော့သူနေကြောလို့မရလို့နော်ဒါတော့တကားပေါက်ဆိုတာကတော့ဒီဘက်ကနော်သူလိုက်လို့ရသမျှဒါဂုတ္တရဘူးအထိဒီဘက်ကအဆုံးထိလိုက်တယ်လို့ပြောတာနော်အဲ့ဒီလောက်ထိသူ့မှာစွမ်းအားကောင်းတယ်အဲ့ဒီလိုမျိုးနဲ့30တပုံသားတွေကိုသူကနေပြီးတော့မှဒုက္ခပေးလာတာသို့တော့နော်အဲ့ဒီနန္ဒီတာကကသူမရှိရင်လည်းနေလို့မရဘူးဗျာကောင်းတဲ့ဘက်ကလေးကတော့ရှိသေးတယ်နော် ကောင်းတဲ့ဘက်ကလေးဆိုတာကပုထုဇဉ်နဲ့အကြိုက်ပေါ့ဒီနန္ဒီရာကမြတ်တာမရှိလို့ရှင်ဒီလူကြီးနတ်ပြည်ဘာမှနေချင်စရာမကောင်းတော့ဘူးဒါကြောင့်မလို့အရိယာတွေကနန္ဒီရာကလည်းမရှိရောကာမဂုဏ်နဲ့ပတ်သက်တဲ့အာယုန်တွေကိုသူတို့မှခံစားလို့ရသေးလားမရပါဗျာမရတော့ကာမဂုဏ်အာယုမြင်တာကြားတာနာနာစားတာတွေကို तू ကဒုက္ခအဖြစ်မြင်ပြီးတော့အရာအားအရာဖလားသမပတ်ဝင်စားလိုက်နိရောဓသမပတ်ဝင်စားလိုက်နေ तू ကအဲ့ဒါ vacation ယူနေတာခင်ဗျားတို့ကအဲ့ဒီအာယုတော့ကိုသွားတာအဲ့ဒါ vacation အရိယာတို့ရဲ့ vacation ဆိုတာဖလတ်သမပတ်တို့၎င်းနိရောဓသမပတ်တို့၎င်းအဲ့ဒါတို့ရဲ့ vacation သင်္ခါရကနေ vacation ယူထားတာကျုပ်တို့နဲ့တို့နဲ့တူလားမတူပါဗျာလူတွေကသင်္ခါရတဲ့ကိုသွားဟိုရင်ကအာယုန်နဲ့ကိုသွားတယ်နော်အဲ့ဒါ vacation နဲ့ဒါတော့လူတွေမှလည်းပဲအဲ့ဒီအာလူသဘာဝကအပျော်အာယုန်ကိုသွားလိုက်မှ relax ဖြစ်သွားတာပျော်သွားတာဟုတ်တော့မလားမှန်ပါဗျာရဲအရိယာကြတော့အဲ့ဒါကနေဝေးတဲ့ဘက်ကိုခွဲထွက်သွားတာ ဒါဖလားသမပတ်နိဗ္ဗာန်ကအာယုံယူပြီးတော့ဖုန်စိတ်တွေကြီးပဲဖြစ်နေတာနိရောဓသမပတ်နော်ဒါတော့စိတ်စေတသိက်စိတ်ကြောင့်ဖြစ်တဲ့ရုပ်တွေချုပ်တော့တခါတည်းပို့ပြီးတော့ငြိမ့်တာပေါ့နိရောဓသမပတ်ကြတော့အဲ့တော့ခုနှစ်ရက်တိတိအဲ့ဒါ vacation ပဲနော်သင်္ခါရတွေဖြစ်နေတဲ့ဒုက္ခကနေရှောင်ထွက်နေတာအဲ့ဒါသူတို့အတွက်အငြိမ့်ဟိုရင်ပေါ့ဒိဋ္ဌဓမ္မဒုက္ခဒါလက်ငင်းချမ်းသာကောင်းပြီအဲ့ဒီတော့သူကတတ္တဝါတွေကို အခု ဟိုပြောမယ်ဆိုလို့ရှိရင် မြင်နာကြတာနာနာစားတာနော်ပုပ်ကိုချင်းချစ်ခင်ကြတာဒါနှောင်ဖွဲ့ကြတာဒါလေးကနော်တတ္တဝါတွေရဲ့မရှိမဖြစ်လိုအပ်တဲ့ဟာလေးဒါကြောင့်မလို့သူအတွင်းမှာနေတာဒါတော့လူလောကကြီးမှာဘယ်ဘဝပဲရောက်ရောက်လူဘဝရောက်တတ္တကြိုက်တဲ့ဘဝရောက်အဲ့ဒီနန္ဒီရာဂကလေးကရောက်တဲ့ဘဝလေးမှာ तू ပြောအောင်လုပ်ပေးတာအဲ့တခုရှိတယ်နော်အကုသိုလ်ကိုလည်းဖြစ်စေသလို तू ကလည်းကုသိုလ်ကိုလည်းဖြစ်စေတော့ဖြစ်စေတတ်တယ်သို့တော်လည်းပဲ तू ကဘဝ အတွက်ခံစားခြင်းနဲ့ဘာခေါ်မလဲဘဝတံပတ္တိနော်ဘဝအာဆင်းရဲတာကနေချမ်းသာရင်တော့ပြည့်စုံလိမ့်မယ်နော်အဲ့ဒါမျိုးဒါတော့လူဘဝလူချမ်းသာကတိတ်မပြည့်စုံတော့နော်နတ်ပြည်ဆူတောင်းတယ်လေဟုတ်တယ်မလားဟုတ်อืมအဲ့ဒါမျိုးပေါ့အဲ့ဒါတော့ဒါတော့ကောင်းပြီအောက်ကနေကြည့်ကြည့်ပြီးတော့အဘောကဘွားပိုချမ်းသာရကြီးရဲ့လို့ထင်ထင်ပြီးတော့ဘွားတန်ပတ်ဒီဘွားပြည့်စုံရုပ်ကိုဆူတောင်းတာအဲ့ဒါနန္ဒီရာကနဲ့ပါတာပဲသူလည်းပါတာပဲ နော် ကာမဂုဏ်နဲ့မပြည့်စုံသေးတော့နော်ရိုးရိုးဆင်းရဲတဲ့သူကချမ်းသာတဲ့သူဖြစ်ခြင်းနဲ့ချမ်းသာတဲ့လူကယာရုရှိတဲ့သူဖြစ်ခြင်းနဲ့အပေါ်ထက်တက်တက်ပြီးတော့သွားနေကြတာအဲ့ဒီလိုမျိုးဟာဒါနန္ဒီတာကရဲ့သဘောတွေပဲအဲ့ဒါတော့ကောင်းပြီအဲ့ဒါကလူပြည်လူဘလူလောကပေါ့လေတရဝါတွေရဲ့အနေထားကတော့ဒီအာယုန်တွေရှိမှလဲလူလူပြောရင်လူလို့ခေါ်ကျင်တာနော်ဒါလေးပြည့်စုံအောင်လုပ်နေကြရတာနော် အဲ့ဒါတော့ဒါလေးနဲ့လူတွေကနော်ဒါငါပဲငါငါရဲ့အနေထားငါရဲ့ဂုံတင်ယာရုဒရက်ဆိုပြီးတော့ဒါတွေကိုပဲဒါတွေမပြည့်စုံသေးပြည့်စုံလိုက်ရှာနေရတာတဖုတ်ဖုတ်တက်တာတခါတည်းတင်းနေကုန်နော်နော်တင်းနေမကပါဘူးတခါတည်းဟိုအခုဆိုလို့ရှိရင်နော် driver job မကောက် travel job တွေပါဖြစ်လာခလားရတာတွေအကုန်လိုက်လုံနေရလို့ကဲပြီးသေးလားလို့အဲ့တော့အဲ့ဒါတွေပြည့်စုံဖို့ပဲเนาะပြောမယ်ဆိုရင်မျက်စိနာနာလျှာကိုယ်စိတ်ဆိုတဲ့အာယုံ6ပါးအတွက်ဒါဖြောပြဖို့ပဲဒီနေ့ဝေဒနာခန္ဓာလေးအတွက်ခံစားဖို့လုပ်နေကြရတာဒါတော့နန္ဒီဓာကခိုင်းတာ ဒါတော့အဲ့ဒါလေးရှိတော့အလုတ်ကလည်းမမောနိုင်မပနိုင်လှုပ်တယ်နော်ဘာဖြစ်လို့လဲအမျော်လေးရှိလို့ဘာရှိလို့လဲအမျော်ရှိလို့ပါအမျော်ရှိလို့အဲ့တော့ကောင်းပြီအဲ့ဒီနန္ဒီတာကကဒုက္ခရောက်အောင်လည်းပဲ तू ဆွဲချပလိုက်တာပဲနော်အပေါ်ကိုရောက်အောင်လည်း तू တင်းတယ်နော်အဲ့ဒီလိုမျိုးဒါပေမဲ့ तू ကကြိုက်မင်း30ပုံကြိုက်တဲ့ပုံကို तू ကငါပို့ပေးမယ်နော် ငါပို့ပေးမယ်ဆိုတော့လူတွေကမဲ့လူပြည်ဟုတ်တယ်မင်းပြောတာမှန်တယ်အမေဒါလေးမျောလိုက်သွားတာလူပြည်လူချမ်းသာမကျင်းကျင်းတဲ့ဆရာမကောင်းဘူးဘာဖြစ်တယ်ညာဖြစ်တယ်ပေါ့မဲဟာအခုဆိုဘလောက်တထေးသေးတွေကိုဘက်တော့သူတို့လည်းကြောက်ရတာပဲဟုတ်တယ်မလားဒါကြောင့်မလို့တထေးနဲ့ကြောက်ရတယ်ဆိုတော့ဟာဗျာတထေးဗျာလူပြည်မှာခမရနေရတာစိတ်စိတ်မချမ်းသာပါဘူး vocation လက်တောင်မထွက်နိုင်ဘူးဆိုလို့ရှိရင်ခမရနတ်ပြည်ဆူတောင်းလိုက်ဗျာဆိုတော့ဟောနတ်ပြည်စိတ်ကညွတ်မသွားဘူးလားညွတ်ပါတယ်အဲနတ်ပြည်လည်းပဲအောက်ကနေအထက်အထက်အထက်အာနတ်ပြည်ကဟိုရင်ပြတယ်မြန်မာနေ့ဆိုင်ဘာမှမဟုတ်သေးဘူး နေမင်းကြီးထွတ်တက်ခြင်းမှာပိုးဆုံးပြူးလေးလင်းသလောက်ပဲဆိုတော့ဟောပြမကြီးဖြစ်ခြင်းများအဲ့လိုတဆင့်တဆင့်တက်မသွားဘူးလားတက်ပါတယ်ဗျာတက်တက်သွားတာနော်အထက်ကိုရောက်အောင်လဲ तू ကတင်တယ်အောက်ကိုလည်းတစ်ခါတလေဆွဲချတာပဲနော်အောက်ကိုမြောက်မရောက်ချင်ဘူးမထင်နဲ့နော်ဟောဦးဇင်းတို့ခဏခဏပြောနေကြစံပေးရနဂါမင်းကြီးထပ်ပြောအောင်မယ်မကြဘူးသေးတဲ့သူတွေအတွက်တင်တန်းကလူတွေကတော့နားနားတောင်ကြီးလောက်ပြီးအဲစံပေးရနဂါမင်းကြီးကိုဖះလောင်းတော့နော်လူစဉ်ခါပါရမီဖြစ်တဲ့ခြင်းတို့ကသူ့ရဲ့ဇာလန်သူပြန်ပြောပြတာလေ ဥပုပ်တယ်တွေဥပုပ်ဆောင်တာကိုအကြောင်းပြုပြီးတော့ဟောပြတယ်အခုတော့အိန္ဒိယမှာဒါရာသီကျိုးပေါ့လေအင်္ဂါတိုင်းမကရတိုင်းပေါ့ဒါဟိုတုန်းကဒါဒီဟိုတုန်းကလည်းပဲဒီနာမည်နဲ့တူပါတယ်အဲ့ဒီအင်္ဂါတိုင်းမကရတိုင်းဆိုတာက province နှစ်ခုကိုဟိုဟိုဘယင်းကနောက်ပိုင်းတစ်ခုတည်းအဖြစ်နဲ့အုပ်ချုပ်ထားတာငါကတိတဘယင်းနေဒါတော့အင်္ဂါတိုင်းဘယင်းနဲ့မကရတိုင်းဘယင်းကစစ်ဖြစ်တယ်သူနိုင်ကိုနိုင်တခါမှတော့မကရတိုင်းဘယင်းကရှုံးတယ်ရှုံးတော့ထွက်ပြေးလာတယ်ပြေးတော့တိုင်းပြည်နှစ်ပြည်ရဲ့ အလဲမှာမြစ်ကြီးရှိတယ်အဲ့ဒါစံပေးစံပေးရမြစ်ဆိုတာစံပေးရမြစ်ကြီးနှခမ်းရောက်တော့ပြေးလို့လည်းမလွတ်တော့ဘူးဆိုတော့နော်အင်္ဂါတိုင်းဘရင်ကလိုက်လာတယ်ဒါတော့ရန်သူလက်ချင်းတွေတော့အသေးမခံဘူးဆိုတော့မြင်းစီရောမြင်းကြီးနဲ့မြစ်ထက်ခုန်ဆင်းပြီးတော့ကိုယ့်ဘာသာကိုစုဆက်လုပ်တာစုဆက်လုပ်တဲ့ခါကျတော့အောက်ကနဂါမင်းကြီးရဲ့တွေ့တော့ဟာတဲ့အသေးမင်းကြီးဘာဖြစ်လာလဲဆိုတော့နော်ဒလူဒလူဖြစ်တယ်ဆိုတော့အဲ့ဒါတော့နဂါမင်းကသူ့တကိုးနဲ့သူ့ကိုကယ်ထားကယ်ထားပြီးတော့ခொနည်းသူ့ရဲ့ဘုံတန်းမှာနော်အဲ့ခံပြီးတော့အရှင်မင်းကြီးမပူနဲ့တဲ့အင်္ဂါတိုင်းဘရင်ကိုတိုက်ဖို့တူကူမယ်ဆိုတော့ ခုနှစ်ရက်ပြည့်တဲ့ခါကျတော့သူ့ကိုအက်ခံပြီးတော့တကားနဂါးကလည်းတကိုးရှိတဲ့နဂါးနတ်နဂါးမျိုးဆိုတော့လူရောင်ဖန်ဆင်းပြီးတော့နော်သူတို့ပြန်တိုက်လိုက်တော့အင်္ဂါတိုင်းကရှုံးရောအဲ့ဒီဘိကရိယတက်လို့အင်္ဂါတိုင်းဒီမကရတိုင်းကိုမတော်လှန်နိုင်တော့ဘူးမကရတိုင်းဘေးကအင်္ဂါတိုင်းကိုတိုင်းလိုက်တယ်ဒါကြောင့်အင်္ဂါတိုင်းနဲ့မကရတိုင်းနဲ့ဒါကြောင့်ဖះဖះလက်ထက်မှာဘိမေတရာမင်းကြီးကအဲ့ဒီနှစ်တိုင်းလုံးကိုသူကဘေးရင်တပါးနဲ့အုပ်ချုပ်သွားတာအကောကနှစ်နှစ်ပြည်နှစ်ပြည်တော်ကိုတစ်ခုတည်းလုပ်တယ် ဒါတော့မကရာတိုင်းဘယင်ကဒီနဂါးကြီးကိုစံပိယနဂါးကြီးကိုကျေးဇူးတင်လို့တနေ့တခါအကြီးအကျယ်ပူဇော်ပွဲလုပ်တာအဲ့တော့နဂါးကလည်းနတ်နဂါးဆိုတော့သူစီစိန်နေနလားပြီးတော့အချမ်းရအချွေရနေမိပြားတွေနဲ့အတန်းဝဲနေနဲ့လာခံစားတယ်အဲ့ခံဝရင်ပေါ်ဗျာသူအဲ့ခန္ဓာကိုခံစားတယ်ပေါ့ဘယင်ကြီးကလည်းသူ့ကိုကျေးဇူးရှင်ဖြစ်လို့တိုင်းပြည်သူ့ကိုလည်းအသက်ကလည်းကယ်တယ်ဟိုဘက်ကရန်သူနိုင်မြေကိုလည်းသိမ့်ပိုက်ပေးတယ်ဆိုတော့ကျေးဇူးတင်လို့အကြီးအကျယ်ပူဇော်တာဒါတော့ဒီဘက်ကလည်းမင်းဟိုဘက်ကလည်းမင်းမင်းနှစ်ခုရဲ့ပူဇော်မှုစဉ်းစားကြည့်ပေါ့ခံစားတဲ့သူကလည်းမင်းနဂါးမင်း ဒီဘက်ကလည်းလူမင်းဆိုတော့နော်မင်းသားပြောတာမဟုတ်ဘူးနော်လူမင်းอ่ะတော့ကြာလူမင်းဆိုလို့မင်းသားနဲ့မနဲ့ဦးမလူမင်းဆိုတာလူရမင်းရာဇာပြောတာဆိုတော့ तू ကအကြီးအကျယ်ပူဇော်တော့အဲ့ဒီမှာဦးဇင်းတို့ဘုရားအလောင်းတော်ကဆင်းရဲသားဖြစ်နေတော့အဲ့ဒီနဂါးကြီးပူဇော်ပွဲသွားကြည့်တော့ဟာခန်းနာလိုက်တာသူ့တက်တက်ဘယ်တော့မှမမြင်ဘူးတဲ့အချမ်းရအတန်းဝဲအစာဦးကြီးတွေနဲ့ဒီမျက်နှာခမ်းမှာပူဇော်တာ အဲ့တော့ပူဇော်တော့သူကပြင်ဆင်ထားတာတွေအဝယ်စားတွေအခမ်းအနားတွေစားတောက်တွေကြည်ပြီးတော့ဆင်းရဲသားတစ်ခါမှမမြင်ဘူးတာဆိုတော့အဲ့ဒီငကားကြီးစီးစိမ်အားကြတာအားကြပြီးတဲ့ခါကျတော့သူကတော့ဖြစ်ရှင်တဲ့စိတ်ကပေါက်သွားတယ်။အော်ငါတို့လည်းကုသိုလ်လုပ်ဆူတောင်းရမှာပဲဆိုပြီးတော့ကုသိုလ်လေးလုပ်ပြီးတော့ဆူတောင်းတယ်အဲ့ဒါကြည့်ပြီးတော့အဲ့ဒါတော့သူလုပ်တဲ့ကုသိုလ်လေးကိုသူလုပ်တဲ့ဒါနသီလကိုဘယ်ကိုစိတ်ညွတ်တယ်လဲဆိုတော့ဇံပိယငကားမင်းကြီးလို့ဖြစ်ရပါလို့လို့စိတ်ကညွတ်သွားတာ။နော်တိုက်ဆိုင်ပုံများပြောမနေနဲ့။အဲ့ဒီဇံပိယငကားမင်းကြီးတိတ်မကြဘူး နော်သူတက်တန်းကုန်လို့သေတယ်သူကလည်းကုသိုလ်ကောင်းမှုလေးလုပ်ပြီးအဲ့ဒီစိတ်နဲ့ညှို့ပြီးတော့မှသေတယ်အဲ့ဒီနှစ်ခုသွားတိုက်ဆိုင်တော့အဲ့ဒီစံပေးရနဂါမင်းကြီးနေမှာသွားဖြစ်တယ်စံပေးရနာမင်းနေပဲဖြစ်တယ်ဘာဖြစ်လို့လဲမြက်ကစံပေးရဖြစ်နေလို့ဒါတော့စံပေးရနဂါမင်းကြီးပဲထပ်ဖြစ်သွားတယ်ဒါတော့စံပေးရနဂါမင်းအဟောင်းကသေနော်ဒါတော့စံပေးရနဂါမင်းအသက်ကအခုရောက်လာအဲ့ဒါဖះအလောင်းပဲ ဒါတော့ငကားပြေရောက်တော့ဟောမှာတော့စီးစိမ်ကြီးတွေနဲ့နော်ခန်းခန်းနာနာဖြစ်သွားပါတယ်သို့တော်လဲသူကပြန်ပြီးတော့ဖြတ်ခနဲ့ဆိုတတိယလိုက်တာကသူလုတ်ခဲ့တဲ့ကုသိုလ်တွေကိုပြန်အောင်မေ့မိတယ်ငါလုတ်ခဲ့တဲ့ကုသိုလ်တွေကနော်ဒီတာဝရင်သာယာမတုတိတာနေမနာရတိနတ်ပြည်၆ထပ်ဆူတောင်းရင်ကြိုက်တဲ့အထက်ဆူတောင်းရနိုင်ပါလျက်ကနဲ့ငါဘာကြောင့်မလို့ဒီငကားစီးစိမ်ကြီးလာဆူတောင်းမိပါလိမ့်မလဲသူကိုယ်သူ blame လုပ်တာသူကိုယ်သူ blame လုပ်တာမကျင်တတ်ရှင်တော့ဘာဖြစ်လို့လဲဘလောက်ပဲနတ်နဲ့တူတူငကားကတော့ နဂါပဲလို့ပြောတာတိလိษံပုံမှာပဲရှိတယ်။ तू ကဟောဘက်ဒီဘက်ခွဲစစ်လိုက်တဲ့ခါကျတော့စီးစိမ်ချင်းကအတူတူလောက်ဖြစ်ပေမဲ့ဘဝကကွာနေတယ်ဟောကနတ် तू ကနဂါနော်အဲ့ဒီတော့အခြေအနေကြည့်လိုက်တော့သူမျက်နှာမလှဘူးနော်မလှတဲ့ခါကျတော့ तू စိတ်ညစ်သွားတဲ့သဘောပဲအဲ့ဒါကိုမိဖုရားကြီးဖြစ်တယ်သူမနာဒေဝီဆိုတဲ့နတ်ဟိုမိဖုရားကြီးပဲဆိုကြပါစို့ပြ तू तू သူ့ကိုအတွက်မိဖုရားဖြစ်ရမယ်နဂါမင်းသမီးကအထာပါတယ် ဟာလာကြဟေးဆိုပြီးတော့သူ့ရဲ့ချွေရန်တီးမယ်မုတ်မယ်လူတွေခါစားမယ်လူတွေကြိုးစုံမယ်လူတွေတခါတည်းအဲ့မှာတခါတည်း welcoming ceremony လောက်တာပေါ့ဗျာဟာလားနော် ceremony လောက်တာအတီးမော်အကခုံတွေတခါတည်းအစားတောက်တွေနဲ့အချံရံနေနေဆိုတော့အဲ့ဒီလိုကြီးလှုပ်လှုပ်ပြန်တော့လည်းပဲဟာသူ့မှာတရားမင်းကြီးလို့အောက်မိမိသွားတယ်သူ့ကိုယ်သူတရားမင်းကြီးထင်ပြီးတော့နော်အပြင်းအစင်အကုန်လုံးကနတ်စည်းစိမ်တိုင်းပဲဆိုတော့အဲ့ဒီတော့သူ့ကိုယ်ကိုယ်သူလည်းတရားမင်းကြီးလို့ထင်ပြီးတော့စောစောလေးကစိတ်ညစ်တာပျောက်သွားပြန်ရောက်ကင်ကြည်သား စောစောလေးကတော့စိတ်ညစ်တယ်အခုကြတော့ဘာဖြစ်သွားပြန်မလဲပျော်သွားပါလေပျော်သွားပြန်ရော့ကြည်အဲ့ဒါတတ္တရတတ္တရာအဘိနန္တိနီအေးအဲ့ဒါနန္ဒီတာကတတ္တရတတ္တရာအဘိနန္တိနီအဲ့ဒါပြောတာနန္ဒီတာကနှစ်သက်တဲ့ခါကျတော့တတ္တရတတ္တရာအဘိနန္တိနီရောက်လျာရဘောပဲပဲဖြစ်ဖြစ်သူ့ဉာဏ်နဲ့သူပဲနော်တထေးလဲတထေးစီစိန်ခွေးလဲခွေးစီစိန်နဲ့ဟုတ်လို့ပဲအဲ့ဒါဟုတ်တော့မလားလို့နော်ဒါကြောင့်မလို့တတ္တဝါတွေဟာနန္ဒီတာကဆိုတာအဲ့ဒီလိုမျိုးရအောင်လုပ်တာနော်နည်းနည်းလေးခြုံပြောမယ် အလားတူပဲသူကဘာလဲဆိုလို့ရှိရင်ကော့တူဟလစ်ကဒီနေ့ခေတ်နဲ့လည်းတိုက်ဆိုင်တယ်လို့ပါကော့တူဟလစ်ကဆိုတာကသူကအန်လကပ်ပါတိုင်းမှာဒီနေ့ဖြစ်တယ်လို့ပဲနော်ဒီဒီ what ဒီဘာခေါ်မသူတို့ကရင်းတိုက်တာလို့ခေါ်တယ်ရင်းတိုက်တာဆိုတော့သူတို့ရဲ့စာအနေထားကြည့်ရတာကဒီနေ့ covid နဲ့အတော်တော်တူပါတယ်သူကဘာခေါ်မလဲဆိုလို့ရှိရင် airphone bacteria သဘောမျိုးပဲဘာဖြစ်လို့လဲဆိုတော့ rapidly spread ချစ်ချင်းမြန်တယ်အိမ်သားတယောက်ယောက်လဲသေးရင်သွားမကောက်နဲ့ ဒီနေ့ခေတ်လည်း PPE မရှိဘူးဟောရှေ့ခေတ်ကလားသွားကောက်ရင်လေထဲမှာသူက spread ဖြစ်နေပြီအဲ့ဒါတော့ထွက်ပြေးနိယာပေါက်ကထွက်ပြေးအဲ့ဒီလိုနဲ့နေတော့အလကပတိုင်းကလူတွေကသူတို့တိုင်းပြပြပြနဲ့တိပြနိုင်ငံထွက်ပြေးရောပြေးတော့ဒီကော့တူလိကတော့လည်းမရတာလီပေါက်စာနဲ့ဆွဲပြီးတော့မှသူကကော့တန်ပြည်ပြည်ဘုတ်ကိုထွက်ပြေးတယ်တက်ကန္တာရကြီးတွေဖြတ်ရတယ်ဖြတ်တော့လမ်းမှာကအစာပြတ်ရေပြတ်ဖြစ်တော့သူတို့ကဒီကလေးကလည်းအစာမစားတော့နဲ့နဲ့ဖြစ်ပြီးသူတို့ကလည်းအာကင်အကုန်ကတော့ကလေးမရှိနိုင်ဘူးဒါတော့ကလေးကိုယောက်ျားကစွန့်ခဲ့ကျင်တာ မိမကမရဘူးမဆုံးဘူးနော်မထားခဲ့ဘူးပြောတာနော်အဲ့တော့အဲ့ဒါနဲ့မိမကတခါတည်းသူကအတင်းအရမတင်းခံနေတော့မေနေဖေကမတူဘူးလေမေကတော့မရဘူးသားသမီးတူဆိုအသက်နဲ့ကယ်ပြီးတော့သူကချစ်တာပဲဖေကတော့နည်းနည်းသူကအခြေအနေအာငါတို့ကကွာချမ်းမနေငါတို့ကသားသမီးရအောင်ပါပါအာမလို့ချင်ဘူးမိမတင်းခံတယ်အဲ့တော့ကိုင်းဒါဆိုရင်တယောက်တက်လက်စီခြီသွားတာပေါ့ဆိုပြီးတော့သွားတော့ကြာတော့သူတို့လည်းအာရင်ကုန်ခံပြက်လာပြီးတပတ်ဆေးလောက်ဆိုတော့တော့လူလည်းမရှိဘူးကလေးလည်းနက်နက်လေးကြံတော့တယ်နော်ကလေးလည်းအစာမစားလို့ရဲရဲလေးပဲကြံတော့ဒါတော့ အဲ့တော့သူကလေးကလည်းအားမရှိတော့ဖြော့တော့တော့နဲ့အိပ်ပျော်နေတဲ့အချိန်ကံမိမမင်းကသွားနေတယ်လို့သွားငါကလေးဖြည်းဖြည်းနဲ့လက်ခံမယ်ဆိုတော့တော်တော်လေးလမ်းတော့တက်ပင်အောင်ခြုံထဲမှာကလေးလေးကိုကျော်တဲ့ထဲမှာဒါလေးတိတ်ရတကြားထဲမှာဒါလေးဖုံးထားခဲ့ပြီးတော့နောက်မှဖြည်းဖြည်းလိုက်သွားတယ်တော်တော်လေးဝင်းမှ तू ကသူမိမမေးလာတယ်ကလေးပဲမလဲဆိုတော့ငါထားခဲ့ပြီးတယ်ဟမ်ရှင်ဘာဖြစ်တယ်ညာဖြစ်တယ်ဆိုတော့အတရားဓမ္မထုရိုက်ငိုပြီးတော့မှပြန်သွားယူမယ်ဆိုသွားတော့ကလေးကတင်းနေပြီနော်အဲ့တော့အပြက်ပြက်နဲ့သူတို့ ရှေ့ဆက်သွားတော့ရွာတရွာရောက်တယ်ကောတံပြည်ထဲရောက်တော့ရွာတရွာကနွားမွေးတဲ့ရွာကြီးနွားမွေးတဲ့ရွာမှာနွားတထေးကြီးကပိစိကဗုဒ္ဓကိုပိစိကဗုဒ္ဓကို သူကဟောနှုတ်ဆွန်းကန်နေတာနှုတ်ဆွန်းကန်နေတဲ့ရတ္တိရွာသားတွေလည်းကျွေးမယ်မွေးမယ်အဲ့ခံမယ်ပေါ့အဲ့ဒီလိုချိန်မှာသူတို့ရောက်တော့သူတို့လည်းပဲနော်အကျိုးကြောင့်ပြောတော့သူတို့ကျွေးပါတယ်သူတို့လည်းစားကြတယ်နှုတ်တမင်းနေစားကြတဲ့ခါကျတော့အဲ့ဒီမှာဒီသူတို့စားဖို့အတွက်နှုတ်တမင်းပဲဟိုကောင်းကောင်းမွန်မွန်ကျွေးတယ် ဒါတော့အဲ့ဒီချိန်ခါမှာသူတို့ဓမင်းစားနေတဲ့ချိန်ခါမှာနိုဓမင်းစားနေတဲ့ချိန်ခါမှာဒီနွားတထီးမှာမွေးထားတဲ့ခွင်းမကြီးတကောင်ရှိတယ်အဲ့ခွင်းမကြီးကိုလည်းဗကန်နေကြာကြာနာနာတခါတဲ့သူတို့လူတွေစားတာထက်တော့ကောင်းမှတင်တယ်ကြာကြာနာနာကျွဟိုတဲ့လောက်တာတထီးမွေးတဲ့ခွေးဆိုတော့နော်ကောင်းကောင်းမွန်မွန်ကျွေးတာကျွေးတော့ဒီကဂေါတူလိကကအဲ့ဒီခွေးမကြီးစားတာကြည်ပြီးတော့ဩကြည်စံခွေးမကြီးကမှငါတို့ထက်ကောင်းသေးတယ်ငါတို့ဘွားဒီလိုဟာများကောင်းကောင်းမစားဘူးဆိုတော့အဲ့ခွေးမကြီးကိုအဲ့လိုစိတ်ကညွတ်သွားတာပြောရမယ်ဆိုရင် ခွေးမကြီးဘွားငါတို့ထက် တာတယ်လို့ပြောတာအဲ့ဒီလိုနဲ့သူကစိတ်သက်ဖြစ် ပြီးတော့အဲ့ဒီတော့ तू ကလည်းစာစာနဲ့ဆိုတော့တပတ်ဆယ်ရက်ဟောမစားရတော့အဲ့ဒါအစားကလွန်မမသိလွန်သွားပြီးတော့နော်ပြောမယ်ဆိုလို့ရှိရင်စားလိုက်တဲ့အစားကအစားအစီတွေပါတယ်နောက်တော့ညကြတော့ dangerous မဖြစ်တော့ဘဲနဲ့အဲ့ဒါကြီးတောင်းပြီးတော့မှတေးရောအဲ့ဒါတေးတော့နေကင်းတုန်းကမြင်ခဲ့တဲ့ခွေးမကြီးစိတ်ထဲရောက်ပြီးတော့မှနောက်သေးတဲ့ခါကျတော့နောက်သူမွေးတဲ့ခါနောက်သူရင်းတေးပြီးလို့ဖြစ်တော့အဲ့ဒီခွေးမကြီးဘိုက်ထဲသွားဝင်စားတာခွေးလေးဖြစ်တဲ့အကင် ကြည်စားနော်လူကခွေးကိုအားကြပြီးတော့ခွေးဖြစ်တယ်အဲ့ဒါဘာတူလဲလို့မေးရင်နန္ဒီရာကနန္ဒီရာကဗျာဘလောက်ကြောက်စရာကောင်းလဲနော်ဒီထဲမှာရှိနေတယ်ကိုရှိမှာရှိနေနန္ဒီရာကကဘာရဲလို့မသိဘူးနားမလည်ဘူးလိုချင်တာပဲသိတယ်နှစ်သက်တာပဲသိတယ်အခုကြည့်ခွေးစားနေတဲ့အစာကိုကြည့်ခွေးဘွားကိုနှစ်သက်သွားတာစောစောကစံပေးရနဂါမင်းကြီးကမှတကယ်တခါတည်းနတ်စည်းစိမ်တည်းမြတူလို့အားကြတာတော်သေးတယ်အခုဒီခွေးမကြီးကြည့်ပြီးတော့ ဒီကောတူလိကကနော် သူ့ဘဝထက် तू ကလည်းဆင်းရဲတာလည်းဟုတ်တယ်လေဒါတော့သူ့ဘဝထက်မှအဲ तू ခွင့်မကြီးကမှသူ့ထက်သာသေးတယ်ဆိုတဲ့ဟာကအစွဲဖြစ်သွားတာအထင်ကြီးသွားတာဒါတော့အဲ့ဒီစိတ်ကလေးကနော်ဒီမျက်စိထဲမှာမမြင်တဲ့စိတ်နဲ့နော်အဲမျက်စိထဲမှာပေါ်နေတဲ့စိတ် ပေါ်လေ sorry မျက်စိထဲမှာပေါ်နေမှာအာရုံထဲမှာပေါ်နေတော့ဒါလေးကို तू ကအာသဘောကျအားကြတာလေအဲ့ဒီအားကြမိလိုက်တာလေးဟာဟာလဲ နန္ဒီရာကနန္ဒီရာကအဲနန္ဒီရာကမှတ်ထားနော်ဘာဖြစ်လို့လဲဆိုတော့အစားတောက်ကကာမဂုဏ်အာယုံမဟုတ်ဘူးလားမှန်ပါတယ်ဗျာအေးစီးစိမ်ဆိုတာကာမဂုဏ်အာယုံတွေ့လားအဲ့ဒါလေးကဆွဲချသွားတာခွေးပြစ်တယ်နောက်ဘွားကြတော့နောက်ဘွားကြတော့ခွေးပြစ်တယ်ဒါဒါလောက်ပဲထားတော့နော်ဒါကနန္ဒီရာကရဲ့လက်ချက်ကိုပြောတာပါဒါကြောင့်နန္ဒီရာကအမတန်ဆိုးတယ်လို့ပြောပြတာဒါတော့ဘာဖြစ်လို့လဲဆိုရင်အခုကြည့်နော်ဒီဇာလမှာကြည့်လိုက်စမ်းစံပေးရနဂါမင်းကြီးကလည်းပဲ စည်းစိမ်ကိုမြင်ပြီးတော့မှသူဒီငကားမင်းကြီးဖြစ်ချင်သွားတာငကားဆိုတာကတိလိษံပါလာရဲ့လို့အတိဝင်သေးလားဝင်ပါဗျာမဝင်ဘူးတခါဟိုခွေးမကြီးအစာစားနေတယ်ခွေးမကြီးကမှငါတို့ထက်တော်သေးတယ်တာသေးတယ်လို့အဲ့ဒါလို့အတိဝင်သွားတယ်အတိဝင်တော့ဒါခွေးပါလားလို့အတိကိုယ်ခေါင်းထဲမှာအတိညံပေါ်ရဲ့လားမပေါ်ပါဗျာအေးမပေါ်ဘူးအဲ့ဒါကြောင့်မလို့အထကထာမှာဆိုထားတာလေးရှိတယ်နော်ပညာတိရပါတနာတော် ဒါကတော့ယဟန်နေဆိုတော့ဒီပါဠိကောင်းတယ်ပညာတိတာဆိုတော့ပညာကပညာတိတာကကောင်းပါတဏဆိုတာပြတ်ကျသွားတာပြုတ်ကျသွားတာဒါတော့ပညာတိတာပါတဏတော့နန္ဒီရာက ဝင်လာရင်ပညာကောင်းကပြုတ်ထွက်သွားပြီနော်နန္ဒီရာကပေါ်ရင်ဘသူပြက်ပြုတ်သွားလဲပညာပညာပညာချင်းချင်းစဉ်းစားမှုမရှိတော့တဲ့အိမတဲ့အိတော်အိမတော်အိတန်အိမတန်အိမစဉ်းစားတော့ဘဲနဲ့အဲ့ဒီနောက်ကိုတခါတည်းပါသွားတော့ပညာမသိလိုက်တော့ဘူးကွယ် ဆိုလိုတာကပညာကန်းသွားပြီပညာပြုတ်ထွက်သွားပြီပညာလေဘင်းကြီးပြတ်ထွက်သွားပြီလို့ပြောတာဒါတော့ပြောရရင်တော့ပညာကန်းသွားပြီမရှိတော့ဘူးတဲ့ဒါကြောင့်မလို့နန္ဒီရာကဖြစ်ပြီဆိုရင်ပညာအစဉ်ချင်းမရှိတော့ဘူးယောနိတော်မနိတေကာရမရှိတော့ဘူးဒါကြောင့်အဲ့ဒီနေရာလေးအဲ့ဒီ point လေးဟာနော်ဒီ point လေးမှာတရဝါတွေခန်းနေရတာဒါပဲဘာဖြစ်လို့လဲဆိုရင် စောစောပြောပြီး soft power နော်သူက diplomatic နော် method ကိုသုံးပြီးတော့သူတို့ကြိုက်တာလေးကိုပြပြပြီးတော့အဲ့ဒီအကြိုက်ကိုပပသွားတာ ထိုမြင်လိုက်ခိုက်ထိုကြားခိုက်သည်နော်မိမိကနော်သူကြိုက်မယ်ဆိုတာနဲ့ပြပေးထားတယ်ဆိုတော့အဲ့ဒီခါမှာဒီလူကလည်းပဲတတ္တဝါကလည်းပဲမြင်ရကြားရကိုကြိုက်သွားတယ်ကြိုက်လိုက်တဲ့အချိန်ခါမှာအာယုံကိုကြိုက်လိုက်တဲ့အချိန်ခါမှာပညာကမအုပ်မိတော့ဘူးမအုပ်မိတဲ့အတွက်ကြောင့်တဏှာယာကနန္ဒီရာကကအုပ်ချုပ်အုပ်မိတဲ့အခါကျတော့လက်ဥတော့ပညာပြုတ်ချသွားတာပညာဆိုတဲ့ခေါင်းကြီးပြတ်ထွက်သွားတာဒါကြောင့်နန္ဒီရာက ဖြစ်ရင်ပညာခေါင်းပြုတ်တယ်လို့မှတ်ထားနန္ဒီရာကဖြစ်ရင်ဘာလဲလဲ ပညာခေါင်းပြုတ်ပါတယ်ဗျာနော်အဲ့ဒါကြောင့်မလို့ပညာရဲ့သင်္ချိုင်းသည်ဘယ်မှာလဲဆိုလို့ရှင်တော့နန္ဒီရာဂထဲမှာတဲ့ပညာရဲ့သင်္ချိုင်းကဘယ်မှာလဲနန္ဒီရာဂမှာပါဗျာအေးနန္ဒီရာဂဆိုတော့နန္ဒီရာဂမှာရှိတယ်နန္ဒီရာဂပေါ်လာရင်ပညာကပြုတ်ထွက်သွားတာကိုခေါင်းပြတ်သွားတယ်လို့ခေါ်တယ်ခေါင်းပြုတ်ကျသွားတာဒါတော့ပညာမရှိတော့ဘူးပညာသေးတဲ့နေရာလို့ခေါ်မှာပေါ့နော်ဒါကြောင့် ပညာရဲ့သင်ချက်ဟာနန္ဒီရာကပဲနန္ဒီရာကရှိတဲ့နေရာမှာပညာပညာပျောက်သွားတတ်တယ်ကန်းသွားတတ်တယ်ပြုတ်သွားတတ်တယ်ပြက်သွားတတ်တယ်မရှိတော့ဘူးလို့ပြောတာနော်ဒါတော့နန္ဒီရာကဟာဒါကြောင့်မလို့ဘာနဲ့တူတယ်လဲဆိုရင်နန္ဒီရာကသည်ငယ်ပေါင်းကြီးဘက်ကနေမိရန်သူဖြစ်သွားတဲ့အတွင်းရန်သူနဲ့တူတယ်ဒါကြောင့်အတွင်းရန်သူဟူသည်နန္ဒီရာကကိုဆိုလို့မိမိတူးစီတူးစီမှာရှိနေတဲ့နန္ဒီရာကကိုမိမိမှာရှိနေတဲ့ပညာနဲ့ထိန်းချုပ်ရမှာနော်ဘယ်ချိန်ထိန်းချုပ်မလဲလို့ပြောရင် အဲ့မြင်တဲ့အချိန်စားကြက်စားတဲ့အချိန်ကြားတဲ့အချိန်ထိန်းချုပ်ရတာပဲ။ဘာဖြစ်လို့လဲဆိုမနေ့ကပြောပြီးပြီ။အဲမနေ့ကပြောပြီးပြီ။နော်ဝိပဿနာရှုတဲ့အခါမှာဒီဥပါဒနဲ့ခန္ဓာဆိုတဲ့ကွင်းထဲမှာပညာနဲ့ဝိပဿနာနော်ဥပါဒနဲ့ဝိပဿနာနှစ်ခုလာဒီမှာဒီမှာထိတ်တိုက်တွေ့တာပဲ။နော်ဘယ်မှာလဲဆိုရင်ကွင်းကဘယ်ကွင်းလဲဆိုဥပါဒနဲ့ခန္ဓာဆိုတဲ့ကွင်းနော်ဘောလုံးလို့ဆိုတော့အသင်းနှစ်သင်းနော်ဥပါဒံကတသင်းနော်ဝိပဿနာတသင်း အဲ့ဒီနှစ်သင်းဟာဘယ်ကွင်းမှာတွေ့တယ်လဲဆိုဥပါဒာနဲ့ခန္ဓာကွင်းမှာတွေ့တာဒါတော့ဒီဥပါဒာနဲ့ခန္ဓာဆိုတဲ့ကွင်းကိုတွေ့တဲ့အခါမှာဝိပဿနာကအာအော်တဲ့ဥရဲ့ဥပါဒာမဖြစ်ဘူးဥပါဒံဥယင်ဥပါဒံမဖြစ်ဘူးဒါတော့နန္ဒီတာကလည်းဒီတိုင်းပဲမြင်တဲ့အခိုက်ဘာဖြစ်တယ်လဲမြင်ကိုက်မှာခန္ဓာ၅ပါးမြင်ကိုက်မှာခန္ဓာ၅ပါးမိမိကပညာနဲ့မထိန်ချုပ်လိုက်ရင်နန္ဒီတာကနေပြီးတော့မှဒါနိုင်သွားပြီပညာကောင်းပြတ်သွားပြီလို့ခေါ်တယ် ပညာကဆင်ခြင်မိလို့ရှင်လည်းပဲအကောင်းဆုံးအကြောင်းကျိုးဆင်ခြင်မိရင်နန္ဒီတာကယော့သွားတယ်နော်နန္ဒီတာကကျသွားပြီဒါကြောင့်မလို့ဒီနေရာဟာဘယ်နေရာလဲဆိုခန္ဓာ၅ပါးဆိုတော့ကွင်းပဲနော်ဥပါဒံဆိုတော့ကွင်းပြင်မှာနော်ပညာနဲ့ရာဂနဲ့လာတွေ့ကြတာပဲဒါကြောင့်နန္ဒီရာဂသည်အတွင်ရန်သူနဲ့တူနောက်နံပါတ်5ပါတယ်လေဗျာမာပြက်သေးကအင်း6လုံးဥပမာပါဗျာရောပြက်သေးကအင်း6လုံးဟူသည်ပေါ့နော်ဓာရ6ပါးကိုဆိုလိုပါသည် ဒါတော့အချိန်နဲ့ကြည့်ပြီးတော့မှအနည်းမများစီပြောပါမယ်သူတို့ကနောက်တစ်ခုကနံပါတ်6ကဓမြ6ရောက်ဟူသည်အာယုံ6ပါးကိုဆိုလိုပါသည်သူတို့နှစ်ခုကတွဲနေတော့တွဲပဲပြောလိုက်ကြအောင်အချိန်လည်းတက်တာအောင်လို့ခွဲပြောရင်တိတ်ကျဲသွားလိမ့်မယ်နော်ကျဲရင်ချက်ရင်ချက်တဲ့လောက်ကျဲတယ်ရွာဖြစ်ဆိုတော့သူကအခုနကမွေရင်ယောက်ျားကပြေးရင်ပြေးရင်ကနေပြီးတော့မှရွာတစ်ခု တွေ့တော့အာကိုတကြီးနဲ့ဝယ်လာတာပေါ့အဝေးကကြည့်တော့အိမ်ကရှိတာကိုအဲ့တော့အိမ်နေရှိတော့ စားစရာတောက်စရာလေးများရှိမလားအိမ်သားချင်းကတည်းကလူသူမှမရှိဘူးမရှိတော့အိမ်ထဲဝင်ရှာတယ်တိမ်ဝင်တိမ်ထွက်တိမ်ဆင်းရှာတော့ဘာမှမရှိဘူးမရှိတော့နော်ဒီအိမ်ရဲ့ရှစ်သစ်ပင်လဲအောင်မှာအနာယူနေတယ်ပေါ့ငါတော့မစားရလဲအနာလေးတော့ယူအောင်မယ်လို့ယူနေတဲ့အချိန်ခါမှာနော်သူကအနာယူမယ်ပဲရှိကရှိတဲ့ရွာထိတ်မှာကဓမြတွေဝင်လာလို့အဲ့ဒါကိုအကျိုးလွလာတဲ့ပုဂ္ဂိုလ်ကမဲ့နားမနေနဲ့တဲ့ဓမြတွေဝင်လာမဲ့တတ်သွားလိမ့်မယ်စစ်ပြေးဆိုတော့ထထပြေးရတာလေနော်ဒါတော့သူတွေ့လိုက်တဲ့ရွာကရွာပြက် ရွာပြည့်ဆိုတာကလူမရှိတော့ဘူး abandoned village ပေါ့နော်ရွာအိမ်တွေတော့ရှိတယ်နော်အိမ်တွေရှိတယ်လူမရှိတာလူမရှိတဲ့အတွက်လူသုံးပစ္စည်းတချို့ကြံပေမဲ့စားစရာတောက်စရာဘာမှမရှိဘူးဒါတော့အဲ့ဒီစားစရာတောက်စရာမရှိဘဲနဲ့ကြံခဲ့တဲ့လူတွေစွန့်ပစ်ခဲ့တဲ့အိမ်၆လုံးဒီဒွါရ6ပါးနဲ့တူတယ်တဲ့ဒါအတွင်းအာယတနာမျက်စိနာနာလျာကိုစိတ်ဒါတော့စက်ခုနဲ့အာယတနာပေါင်းစက်ခါယတနာပါဠိလိုပေါ့နော်စက်ခါယတနာဆိုကြည့်ပါ စက္ခာယရဏသောတာယရဏဂာနာယရဏဇိဝါယရဏကာယယရဏမနာယရဏအဲအာယရဏပေါ့နော်ဒါတော့အာယရဏဆိုတာအတွင်းဘက်မှာဒီခန္ဓာကိုယ်ရဲ့အတွင်းဘက်မှာဒီလိုသူ့အတွင်းအာယတနာလို့သုံးတယ်အာယတနာဆိုတာကပါဠိလိုမြန်မာလိုကဒီစိတ်စေတသိက်တွေဖြစ်ရာဌာနအဲ့ဒါလိုလွယ်လွယ်မှတ်လိုက်နော်ဥပမာထားပါတော့ မျက်လုံးရှိတဲ့အခါကျတော့ဟောဒီစကုပ္ပဒါရကိုအမိပြုပြီးတော့မှအပြင်ဘက်ကရုပ်ဆင်းတွေကိုမြင်တဲ့အခါကျမြင်စိတ်မဖြစ်ဘူးလားဖြစ်ပါတယ်ဗျာဖြစ်တယ်အဲ့ဒါတော့ဟောဒီမျက်လုံးကိုမျက်စိပေါ့နော်စကုပ္ပဒါရပေါ့အကြည်ကိုအမိပြုပြီးတော့ဖြစ်ရတယ်နော်ဒါတော့အမိပြုတော့ဖြစ်တဲ့အခါကျတော့နော်အဲ့ဒါတော့ဒီဒီနေရာဒီတကားပေါက်ဒီမြင်တဲ့စိတ်စေတသိက်တွေဖြစ်တဲ့နေရာဖြစ်မနေဘူးလားဖြစ်ပါတယ်ဗျာအေးဒီတိုင်းပဲအတန်ဆိုရင်နားမှာနော်ဒါကြားစိတ်နဲ့ပတ်သက်တဲ့စိတ်စေတသိက်တွေဖြစ်တဲ့ဌာန နော်နှာခေါင်းကအနတ်နေအနတ်နဲ့ပတ်သက်တဲ့စိတ်စေတသိက်ဖြစ်တဲ့ဌာနရှားကအရသာနဲ့ပတ်သက်တဲ့စိတ်စေတသိက်ဖြစ်တဲ့ဌာနကိုကြတော့ထိတွေ့မှုနဲ့ပတ်သက်တဲ့စိတ်စေတသိက်ဖြစ်တဲ့ဌာနနော်ဘဝင်စိတ်ဆိုတဲ့မနောဓာရကြတော့စဉ်းစားတွေးခေါ်စိတ်ကြံစည်စိတ်တွေဖြစ်တဲ့မနောဝิญဉ်စိတ်ဖြစ်တဲ့ဌာနဆိုပြီးတော့ဒါစိတ်ဖြစ်ရာဌာနတွေအဲ့ဒါအဲ့စိတ်ဖြစ်ရာဌာနကိုအာယတနလို့ခေါ်တယ်ဘာလို့ခေါ်လဲအာယတနလို့ခေါ်ပါတယ်အာယတနပေါ့နော်ဒါတော့အတွင်းမှာ6ပါး မျက်စိနာနာလျာကိုစိတ် အပြင်ဘက်ကျတော့သူတို့နဲ့လာတိုက်ဆိုင်မှကျတော့အစင်အတန်အနံအရသာအတွေ့အထိနော်စိတ်ကူးကြံစီတွေးတော့เสียရကြံတွေးเสียဒါတော့အဲ့ဒါကိုအတွင်းအာယတနာ6ပါးမျက်စိနာနာလျာကိုစိတ်ကိုတော့ရွာပြစ်အိမ်6လုံးနဲ့ဥပမာပေးတယ်အပြင်ဘက်ကလာပြီးတော့တိုက်ဆိုင်မဲ့အာယုန်တွေကိုတော့ဓမြ6ရုံနဲ့ဥပမာပေးတယ်ဒါတော့ သူတို့ရဲ့အကြောင်းတွေတော့သိမပြောတော့ဘူးဒါလိုက်ပဲเนาะဥပမေယเนาะဟိုတဲ့ကိုအရင်ပြောရအောင်လူတွေကဒီစိတ်ဖြစ်တဲ့နေရာတွေမှာပဲဆွဲကြတာအတ္တလို့ဆွဲရင်လည်းဒါပဲငါဟာလို့ဆွဲရင်လည်းဒါပဲเนาะတော့လှတယ်ပြုတယ်စသဖြင့်သူ့ဘအနေနဲ့ဆွဲရင်လည်းဒါပဲဒါပေမဲ့တဲ့မြတ်စွာဘုရားပြောတယ်ဒီဟာတွေကိုတစ်ခုချင်းသူ့အနေနဲ့သူပြီးဟောဒစစီဖြုတ်ကြည့်လိုက်မယ်ဆိုလို့ရှိရင်တဲ့ဆွဲလန်းနေတဲ့ဆရာဘာမှမရှိဘူးတဲ့ပေါင်းထားလို့စုထားလို့အပေါင်းအစုတမှုဟာပညာအပြင်ကြည့်ရင်တော့လှတယ်လို့လို့တော့ရှိတယ် တတ်မဲ့တဲ့စိတ်နဲ့ကြည့်ရင်လေဒါတော့သူ့မှာအမာခံအဖြစ်နဲ့အတ္တသဘောမျိုးဒီထက်မှရှိနေတဲ့မြင်တဲ့အခါသိတဲ့အတ္တကောင်လေးရယ်ဆိုတာလည်းရှိတာမဟုတ်ဘူးတဲ့မျက်စိဆိုတဲ့သဘောတရားရုပ်သဘောတရားဖြစ်တဲ့တရားဖောက်ပြန်နေတာတစ်ချိန်လုံးပဲတဲ့နော်ဒါတော့အနှစ်သာရရယ်လို့အတွင်းထဲမှာတကယ်တမ်းစူးစီးပေါက်ပေါက်ရှာကြည့်တဲ့အခါမရှိဘူးသို့တော့လူတွေအနေနဲ့ကြတော့အဲ့ဒါကိုပဲသရဝါတွေအနေနဲ့ပြောတာလူဆိုတာသရဝါတွေအနေနဲ့ကြတော့ဒီ द्वार 6ပါးမှာရှိနေတဲ့မျက်စိကိုလည်းမဆွဲလမ်းဘူးလား ဆွဲလန်းပါတယ်ခင်ဗျာဆွဲလန်းတာပဲမျက်စိဆိုတဲ့ပမာဏဒီအလုံးကြီးကိုကြည့်ပြီးတော့မလစ်မျက်ခုံးကဘလို့မျက်လုံးကဘလို့မျက်မျက်တောင်မွေးရဘလို့တခါတည်းမျက်လုံးရဲ့အယောင်ကဘလို့နဲ့အမလစ်မျက်လုံးတစ်လုံးကိုပဲတခါတည်းဖွဲ့လိုက်ကြတဲ့ဇာယိဆရာတွေကုန်နေရလားကုန်ပါဘူးဗျာမလီတူပုံတွေမြတ်ချဲ့ထားတာတွေဟုတ်လားအဲ့တော့ဒါပေမဲ့နော်တကယ်တမ်းကြာတော့မြတ်စွာဘုရားဟိုနှစ်သက်ဆရာတွေ့တာဆရာတတ်မြတ်ဆရာဆိုလို့ဘာမှမရှိဘူးတဲ့သို့တော်လည်းပဲအဲ့ဒါလိုပဲမရှိတော့လဲနော် ပုရိသေလူသားတွေကဒါကိုပဲဆွဲလန်းတတ်မြင်နေကြတာနော်ဒါပေမဲ့အရိယာသူတော်ကောင်းတွေပုရိသေဖြစ်တော်လည်းပဲနော်ပါရမီချင်းကြတဲ့ပုဂ္ဂိုလ်တရားဓမ္မရှိတဲ့ပုဂ္ဂိုလ်တွေကမဆွဲကြပါဘူးနော် ပုရိသေဖြစ်တော်လည်းပဲအရင်ကြီးမဆွဲပါဘူးဥပမာအလုံးသိကြပြီးတဲ့အတိုင်းသူဘာထေရီမာလေးနော်အလုံးသိတယ်မလားသူဘာထေရီမာလေးဆိုတာကဒီဘုရားလက်ထက်တုန်းကသူကငငရွရွလှလှပပချောချောမောမောလေးရဲ့ချောလို့လဲသူ့ကိုသူ့ပါလို့ခေါ်တာသူ့ပါဆိုတာသူ့ပါကတင့်တယ်တာလှပတာနော် လှပလို့မလှလှခေါ်မလားတော့မသိဘူးနော်မတ်တင်တယ်လို့တော့ခေါ်တာတော့မကြဘူးပါဘူးမင်းကလေးတွေဟုတ်လားဘာပဲဖြစ်ဖြစ်နော်သူ့ခက်နဲ့သူ့ခါတော့သူ့ပါဆိုတာက तू ဟာဘာခေါ်မလဲဒီနေ့ခက်လို့ဆိုရင်ရေပန်းစားတဲ့နာမည်မျိုးဒါတော့အဖေမေလေးကသူ့သမီးလေးချောလွန်းလှလွန်းလို့ဆိုပြီးတော့မှလဲတကယ်လဲချောလို့နော်သူ့ပါမတ်သူ့ပါလို့မှတ်လိုက်တာဒါပေမဲ့ရှစ်ကန်အကျိုးပေးကောင်းလို့ဟိုအမတန်ချောအမတန်လှပြီမဲ့သူကငငယ်ရတယ်လို့ तू ကဟိုသာသနာပေါင်းဝင်ချင်းနေတာဒါတော့မိဘတွေကိုအတင်းပူဇာမိဘတွေလည်းနောက်ပိုင်းတော့ခွင့်ပြုပါတယ် ခွင့်ပြုတဲ့အတွက်ကြောင့်မလို့မိဘတွေခွင့်ပြုခြင်းနဲ့သူကဘိက္ခုနီမလေးဝတ်သွားတယ်ဘိက္ခုနီမလေးဝတ်ပြီးတော့ရာဇီကျုံမှာနေတယ်ရာဇီကျုံမှာနေတော့သူကဇီဝကရဲ့ဟောတည်ဥယျာဉ်ထဲမှာသွားသွားပြီးတော့မှအဲသူက negative လေသွားသွားတရားအထုတ်တယ်တရားထုတ်တော့ तू ကအဲ့ဒီတေဥယျာဉ်ကနေအပြန်တင်တယ်ဟုတ်ပါတယ်အပြန်တော့မြို့ထဲကိုပြန်လာတော့လက်မှာအရင်မူးသမားနဲ့တွေ့တယ်အရင်မူးသမားနဲ့တွေ့တော့နော်သူ့ကိုပြောကြပါစို့ပြဒဲရိုးပဲပြောပြစီတော့သမီးစားစကားပြောတယ်နော် ဟောကဟာရှင်ဂျမနာမကနဲ့နော်ရှင်ဂျမနာမကနဲ့ကျမတို့ဘေကုဏီမတွေဆိုတာယောက်ျားသားကနေထိရင်ကန်ရင်အပြစ်အမတန်ကြီးတယ်တိတာတိလသိက္ခာရှုံးတတ်တယ်နော်ယဟန်တိလသိက္ခာရှုံးတတ်တယ်မကပ်ပါနဲ့ဘာညာပြောဟာမရဘူးသူကလည်းမူးနေတယ်အမလေးထေရီမာလေးရဲ့ငငယ်ရွယ်ရွယ်ဘာလို့သင်္ကန်းဝတ်တယ်လဲနော်အမလေးကြီးကအိုကကြမှာအာယုံခါမမခံစားနိုင်ငါမဝတ်စားမှာကဲလူဘဝလူလူဖြစ်လူစည်းစိမ်နဲ့ပျော်ပျော်ပါးပါးလေးနေလိုက်စားမှာဘလို့ဖြစ်တယ်ညာလို့ဖြစ်တယ်အာမလို့ချင်ပါဘူးနော်သူတထေသမီးပဲမလို့ချင်လို့ဝက်လာတာအမျိုးမျိုးပြော နောက်ဆုံးကြသူကဘာပြောလို့ဆိုအမလေးတဲ့ဒီသီရီမာလေးရဲ့မျိုးလုံးကအမတန်လှတာတဲ့သူကဘာတွေကိုကြိုက်တာလဲပေါ့မျိုးလုံးလေးကိုလှလွန်းလို့ပါတဲ့ဟုတ်လဲဟုတ်တယ်ဟုတ်လဲဟုတ်တယ်လှတာတော့ဒါတော့သူကအဲ့ဒီမျိုးလုံးကို तू စွဲမဲ့လွန်းလို့နော် तू ကဒါဟိုပြောရဆိုရတယ်ပေါ့အမလေး तू ရေးစားစကားပြောတာများနော်ဒီနေ့ကဇာရေးဆရာတွေတွေ့ရင်လက်တောင်လန်လဲဦးမယ်အဲ့ဒီစာမှာအများကြီးပဲနော်မပြောတော့ပါဘူးတော်ကြဘုန်းကြီးပြောနေတယ်ထင်တယ်ဦးမယ်အဲ့ဒါနဲ့နောက်ဆုံးမှ तू ကမျက်စိမှာသွားတေးနေတယ် နော်မျက်စိမှာသွားတင်နေတယ် तू မျက်စိမှာ तू ကဒါ तू ကဒါလေးရရင်ဟောတော်ပြီဆိုတဲ့သဘောမျိုးဆန်ဆန်ပြောတာကင်ကောင်းပြီတဲ့နော်ဒီမျက်စိကိုယူရင်ဒီမျက်စိကိုပေးရင်ကျင်တတ်မလားနော်ကျင်တတ်တယ်တဲ့ကောင်းပြီဆိုပြီးတော့ဖြစ်တာမဖြစ်တာတော့ပါထားပေါ့နော်မျိုးလုံးကတော့ကလော်ထုတ်တယ်ကလော်ထုတ်တော့မျိုးလုံးကြီးတခါတည်းထွက်သွားတာထွက်သွားပြီးတော့သူ့လက်ထက်ထက်ပြီးလေရော့ရှင်ကြိုက်ပါတယ်တကာလေးကြိုက်ပါတယ်ဆိုတော့မျက်လုံးဆိုပြီးတော့ထွက်လိုက်တော့စဉ်းစားကြည့်ပေါ့မျက်လုံးဆိုတာအတွင်းထဲမှာအတွင်းထဲမှာနေကားမှတာလှတာ မျိုးလုံးကြီးလည်းထုတ်လိုက်ရောက်သွေးတွေကလည်းအောက်ကိုကျမျိုးလုံးကြီးလည်းဟောက်ပေကြီးအဲ့ဒီမှာတခါတည်းတရေမလို့ဖြစ်ကြောက်စရာကြီးတောင်ဖြစ်သွားသေးတယ်အဲ့ဒီကြတော့အမှုတွေပြေပြီးတော့မဟာအဲ့ကြမှာထတောင်းပန်တယ်နော်ထတောင်းပန်တယ်ဟိုကပါရမီရှင်မလို့ဒါကိုလှတယ်လို့မထင်ပေမဲ့ဥပါဒာနဲ့ခန္ဓာတဏှာနဲ့ဆွဲလိုက်ရဆိုတော့အယမုသမားကတော့လှတယ်ပဲပေါ့ဒါတော့သူကအဲ့ဒီဟာကိုပြောတာဒါဟာဘာမှနှစ်သက်စရာတတ်မစရာမရှိပါဘူး။ဟောသူ့ဘာထေရီမလေးကပြောတယ်လေ။ဒါကြောင့်ဒီ တဏှာရာကရှိတဲ့ပုဂ္ဂိုလ်များဟာအတ္တအဲရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီမျက်စိနာနာလျာကိုစိတ်တွေကိုပဲဒါကိုပဲမိမိတို့ကခိုင်ခိုင်မာမာနော်လှပလှတဲ့အနေနဲ့တော်လကောင်းခိုင်မာတဲ့အနေနဲ့ကောင်းတင့်တယ်တဲ့အနေနဲ့တော်လကောင်းအမြဲအဲခိုင်မာသောအတ္တဆိုတဲ့ဟာမျိုးလေးကအတိစိတ်ကဒီကဖြစ်တယ်ဆိုတဲ့အနေမျိုးနဲ့တော်လကောင်းမျိုးမျိုးနဲ့ဆွဲလန်းကြတယ်နော်ဒါတော့ဒီဟာကတကယ်တမ်းကြည့်မယ်ဆိုရင်ရွာပြစ်ထဲမှာအိမ်တွေကိုတက်ပြီးတော့ရှာတော့အိမ်ထဲကဘာတွေ့လဲဘာမှမတွေ့ ဘာမှမတွေ့သလိုပဲကမျက်လုံးနဲ့ကိုရှာကြည့်တယ်လှပါတယ်ဆိုတဲ့မျက်လုံးကိုလင်ဝါးတဲ့လက်ထည့်ကြည့်လိုက်ရောအလှရှိသေးလားမရှိပါဗျာမရှိဘူးဦးဇင်းတို့ငငယ်တုန်းကလေလောက်ခဲ့တာမကောင်းတာလောက်တာပြောအောင်မယ်ပိုးစုံကျူးလေးတွေကိုမသိဘူးကလေးဆိုတော့မသိတော့ပိုးစုံကျူးလေးတို့ဖမ်းဖင်လေးတွေကိုဖောက်ပြီးတော့ကြည့်တယ်မီးလေးများရှိမလားလို့နော်ဒါကပိုးစုံကျူးဆိုတော့သူ့ရှင်တဲ့အခါမှာသူ့တက်နေသူကြအလဲအောင်လေးဖြစ်နေတာကိုလည်းတခါတည်းခါလေးချိုးကြည့်တော့အမလေးရစ်ဆက်တာနော်ခါလေးချိုးကြည့်တော့ရှိမယ်ထင်လို့ကလေးမသိဘူးကလေးဆိုတော့ပိုးစုံကျူးမီးမရှိတော့ မင်းမရှိတော့ဘာတွေထွက်လာစအဲ့ဒီဥလေးတွေပဲထွက်လာတယ်မလေးအဲ့ဒီအာကုသူဘယ်တော့ခံမှမသိဘူးဒီတိုင်းပဲလေအခုလက်အခုလက်ဒီဘေကုဏီမကသူ့မျက်လုံးကြိုက်တယ်ဆိုလို့ထုတ်ပေးတာလှတာရှိသေးလားမရှိပါဗျာမရှိဘူးစောစောတော့ကလှတယ်ဆိုတာလေကသူ့ဟာနဲ့သူတွဲနေလို့လှတဲ့ရောင်ရောင်ထင်ရတာဒါကတဏှာမျက်စိနဲ့ကြည့်လို့လှတာဒါကိုပြောတာနော်ဒါကြောင့်ဒီဟိုတဲ့ဒီဟောမင်းကွန်းဆရာတော်ကြီး အနာထပိန္တိကောဝါရတုဟောတော့ကအနာထပိန္တိကောဝါရတုဟောတော့ကဦးစင်းတခါသူ့ကိုအဲတင်တန်းထဲမှာတင်ခဲ့ဘူးပါတယ်အဲဟုတ်ပြီအဲ့ဒီမှာအနာရပေသထေးကြီးနော်တေဂာနီမှာရှင်သာရိပုတ္တရာကြီးကလာပြီးတော့တရားဟောတဲ့ခါကျတော့ဓာတ်ဆက်ရှိပါမဟောဘူးလားမှန်ပါဗျာအဲမမှတ်မိလဲမှတ်မိတရားအောင်နာမှန်ပါဗျာတော့လိုက်ပြီးတော့ဟလားနော်အဲ့ဒါဓာတ်ဆက်ရှိပါဟောခဲ့တယ်အဲ့ဒီဓာတ်ဆက်ရှိပါဟောတဲ့ခါမှာမျက်စိရယ်မျက်စိကမြင်ရတဲ့အဆင်းရယ် မျက်စိနဲ့အဆင့်လောက်တိုက်တယ်သိစိတ်ရယ်ဒီသုံးခုမပေါ်ဘူးလားပေါ်ပါတယ်ဗျာအဲအဲ့ဒီသုံးခုလုံးဟာတဲ့အနိစ္စဒုက္ခအနတ္တတွေပါပဲဆိုပြီးတော့မှဟောခဲ့တာ ရှိတယ်အဲ့ဒါတော့နော်ဟောတာလေးကိုဖတ်ကြည့်ဗျာနော်အဲ့ဒါလေးကိုအဲ့ဒီတပုတ်မျက်စိတွင်မြည်ရုပ်အကြည်၎င်းမြင်ရလားမျက်စိတွင်မြည်ရုပ်အကြည်၎င်းအစင်းတွင်မြည်ရုပ်ထိုဤ၎င်းမျက်စိ၌မြည်ဝိညာဉ်သည်၎င်းမြင့်ရှိကာလမတီထပဲ ခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြည့်နှစ်တန်နှိမ့်ဆဟန်ဖြင့်တယံမဆဲလွန်စင်းရဲ့၏ခိုင်မြဲကြောမာနှစ်မပါဘူးပညာဆက်ခုမျောထောက်ရှုလျင်သူဘဝတဘာဝအနေဆာနှင့်ဒုက္ခအနတ္တမလစွာ၏ငါငါဥစ္စာငါလိပ်ပြားတို့ဘာတခုမျှမဟုတ်ကြသည် ဓမ္မတက်တက်ပါတကားနောက်ဆုံးကြတော့ဘာပဲတယ်လဲဓမ္မတက်တက်ပါသဘောတက်တက်ပဲတဲ့နော်ဒါလေးကဒါအနှစ်ချုပ်ပဲဒါတော့ဒီဟာကတစုံပဲဆိုကြပါစို့နော်မျက်စိတွင်မြည်ရုပ်အကြည်၎င်းနော်ဒါတော့ဒါကမျက်စိတွေပြောတာအဲ့ဒီမျက်လုံးကနေမြည်တဲ့အစင်းတွင်မြည်ရုပ်ထိုဤ၎င်းကိုကမြင်ရတော့အများကြီးပဲလေအပြင်ဘက်တည်းမှာဟိုထိုထိုဤရုပ်တွေပြောတာအစင်းတွင်မြည်အစင်းတက်ဝဏ္ဏတက်အပြင်ဘက်တည်းမှာမြင်နေရတဲ့အကုန်လုံးပဲ အစဉ်တွင်မြည်ရုပ်ထုံဤ၎င်းမျက်စိ၌မြည်ပါတယ်လေဝိညာဉ်သည်၎င်းဝိညာဉ်သည်၎င်းမျက်စိဒီမျက်စိစကုပ္ပတာလေးမှာမှီပြီးတော့ဖြစ်တော့စကုဝိညာဉ်ဝိညာဉ်မပြောနဲ့ဝိညာဉ်ညာညာကောင်းညာညာကောင်းတယ်ဆိုတာနဲ့ပြောနော်ဝိညာဉ်ဆိုရင်ဝိညာဉ်ကဟိုမှင်စားတို့တစေတို့ပြောတာနဲ့သွားပြောလိမ့်မယ်ဒါညကြီးနတ်တညာဝိညာဉ်ဒါတော့မျက်စိ၌မိဝိညာဉ်ဒီ၎င်းဆိုတာ မျက်စိရဲ့အစင်းရကယုတ် သူတို့နှစ်ခုကိုတိုက်ဆိုင်ပြီးတော့မှအသိစိတ်ပေါ်တာကစက္ခုကိုအမိပြုပြီးတော့ပေါ်လို့စက္ခုဝိညာဉ်စိတ်နော်ဒါတော့မျက်စိ၌မိဝိညာဉ်ဒီ၎င်းနဲ့သုံးခုလုံးကဘယ်လိုသဘောရှိသလဲဆိုရင်မျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏခဏပြစ်ဤဖြစ်လက်ပြစ်လိုက်လို့ပြောတာတစ်ဆက်ကလေးမှငြိမ်ဟိုအနားရမနေပါဘူးတဲ့ဒါတော့ခဏဖြစ်လက်ခဏပြစ်ဤဆိုတာဘာလဲဆိုရင်ဖြစ်တယ်ပြစ်တယ်ဆိုတော့မြဲလို့လားမမြဲလို့လားမမြဲလို့ပါဗျာမမြဲဘူး စက်ခုဘက်ကလည်းမမြဲဘူးလို့ပြောတာနော်အပြင်ဘက်ကအဆင့်ကလည်းမမြဲဘူးတဲ့ဥစဉ်တို့ကြည့်တော့ဒါကြီးကမပြောင်းဘူးထင်တာမဟုတ်ပြောင်းတယ်ဘာဖြစ်လို့ပြောင်းတယ်လဲဆိုရင်အယောင်ထားပါတော့အပြင်ဘက်မှာသူစီအပြင်ဘက်ကအယောင်ရှိတဲ့အရာတွေကကြာလာလို့ချင်းတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ကာလာတွေပြောင်းမလာဘူးလားပြောင်းပါတယ်ဗျာအေးပြောင်းတာကအဲ့ဒါဟာအတွင်းဓာတ်ခံဝဏ္ဏဓာတ်တွေပြောင်းနေတာဒါကြောင့်မလို့ဆေးတွေမိန်ပြီးတော့နောက်ဆုံးကျတော့ပျောက်ထွက်သွားတာလေမှန်ပါဒါကြောင့်မလို့ကိုသိတော့ဒီအပြောင်းကအမတန်နှေးလွန်းလို့ နော်မနေ့ကကြည်လဲဒီရုပ်ပဲဒီဆေးပဲဒီနေ့ကြည်လဲဒီရုပ်ထင်တာမဟုတ်ဘူးမနေ့ကဆေးရမနေ့ကပဲဒီနေ့ဆေးရဒီနေ့ပဲဒါကြောင့်မလို့တဖြည်းဖြည်းတဖြည်းဖြည်းနဲ့နော်တရချင်းကြည့်ရင်မသိပေမဲ့တနေ့ချင်းခြားပြီးတော့ကြည့်တော့မသိဘူးလားသိပါတယ်ဗျာသိတာပေါ့ဒါကြောင့်မလို့ဗမာပြည်ပြန်ဟာရှင်ဘုရားတို့လည်းအိုပြီပဲခင်ဗျားတို့လည်းအိုပြီပဲကိုကလည်းပြောတာပဲဟိုကလူတွေဗမာပြည်ကလူတွေဟမ်ဟာတကယ်ကြီးနေမင်းတို့အိုပြီတဲ့ကိုအိုတာတော့မြင်လားမြင်ပါဗျာမမြင်ဘူးအဲ့ဒီလိုပေါ့လေအနိကဥစဉ်ပြောလို့ပေါ့မျက်လုံးကနော် သူနားရှိတယ်မျက်တောင်မွေဘယ်တော့မှမြင်ဘူးနော်နီးလို့တာမြင်ကြတဲ့ဆိုမျက်တောင်မွေမြင်မှာပေါ့မျက်လုံးကမြင်မှု तू ကသူများတာမြင်တာဒီတိုင်းပဲကိုယ်ဖြစ်တာမမြင်ဘူးသူများတာမြင်တာဒါကြောင့်မလို့ဖြစ်လိုက်ပြစ်လိုက်ဖြစ်နေတယ်ဆိုတော့အနိစ္စလို့ပြောတာဒါတော့အနိစ္စသဘောဆိုတာက နော်ဒီဒီဖြစ်ပြနှစ်တန်ဖြစ်လိုက်ပြစ်လိုက်နှစ်တန်သဘောတည်တဲ့အဲ့ဒါနှိမ့်စစ်တယ်လို့သုံးတယ်နော်ဒါတော့ဒါဟာဒုက္ခဆိုတဲ့သဘောကနာရာကျင်တာကိုပြောတာလားမဟုတ်ပါဗျာသင်္ခါရဒုက္ခကိုပြောရင်မှတ်ထားကြပါ ဒုက္ခလို့ပြောရင်လူတွေကဟာရောင်ဖူးရောင်သွေးတဲ့တန်းနဲ့အော်ဟဲ့နေရတာကိုဒုက္ခလို့ထင်တာမဟုတ်ဘူးဒုက္ခဆိုတာသဘောကသူ့ကိုတည်တည်ချာချာသဘာဝကြည့်တော့လူတွေသဘာဝကမြဲကျင်တာတည်ကျင်တာဒါပေမဲ့ကိုယ့်ရဲ့အတွင်းမှာကြည့်လိုက်တော့ခုနကြည့်လေဖြစ်ပြီးပြစ်တယ်ဆိုတော့ဖြစ်ပြီးပြစ်နေတဲ့သဘာဝကြီးရှိနေတာဘာလို့လဲဆိုကိုယ်မှာရှိတာဘယ်သူမှာရှိတာလဲမိမိမှာရှိတာပါမိမိမှာရှိတာမိမိမှာရှိတော့မိမိဆိုတော့ဟောဒီခန္ဓာကိုယ်ကြီးနဲ့ပတ်တယ်ကိုကပြောင်းပြီးပြက်သွားတာကြိုက်သလားမပြောင်းမဲနဲ့တီးနေတာကြိုက်လား တီးနေတာကြိုက်တာပါဗျာဒါပေမဲ့တကယ်အရှိကဘာဖြစ်နေလဲပြက်နေတာပါဗျာပြက်နေတယ်ပြောင်းနေတယ်ဆိုလို့ရှိရင်ဟာငါလူကျင်တာမပြောင်းမပြစ်တာလူကျင်တာဒါကြီးကပြောင်းမှာပြစ်ပါလားဆိုရင်စိတ်ထဲကဘယ်လိုနေလဲစိတ်ထဲကမကြိုက်ပါဗျာအဲအဲ့ဒါလေးပြောတာအဲ့ဒါလေးပြောတာအဲ့ဒါဒုက္ခပဲအဲ့တော့စိတ်ထဲမှာမကျင်တဲ့ဒါမှမဟုတ်ဒုက္ခကို suffering ဆိုရင်မကောင်းဘူး suffering ဆိုတာကြီးကဒါကြီးကတော့ all ဟဲ့ဘာညာဖြစ်နေတာမ suffering သုံးတာဒါကြောင့်မလို့ unsatisfactoriness လို့သုံးတယ် စိတ်ထဲမှာကြည်တတ်စရာမကောင်းဘူး unsatisfactoriness အဲ့ဒါပိုကောင်းတယ်နော်သင်္ခါရဖြစ်တော့အပြောင်းလဲဖြစ်တော့ကိုကိုယ့်ရဲ့အတွင်းဆန္ဒကမပြောင်းကျင်တာတကယ်အရှိကပြောင်းတာဒါတော့မပြောင်းကျင်တဲ့သူကပြောင်းတဲ့ဟဲ့လို့လည်းသိရောမကြိုက်တော့အဲ့မကြိုက်တာလေးကိုဒုက္ခခေါ်တာနော်နာရာအော်တာမဟုတ်ဘူးနာရာကျင်တာကကလေးလည်းသိတယ်ခွေးလည်းသိတယ်တရားထိုင်စရာမလိုဘူးဟုတ်တော့မဟုတ်လားကလေးလည်းလက်သက်နဲ့စိတ်ကြည့်ပါလားအော်တာပဲခွေးလည်းဒုံးနဲ့ရိုက်ကြည့်ပါလားမအော်ဘူးလား ။ဟုတ်ပါတယ်ဗျာ။အေးအဲ့ဒါအဲ့ဒါတော့ဒုက္ခသွားမထင်နဲ့ဒါကတော့ဝိပဿနာအားထုတ်စရာမလိုဘူး။ဝိပဿနာအားထုတ်တယ်ဆိုတာကသင်္ခါရနောက်ွယ်ကအနုဆုံးမှာပညာနဲ့ကြည့်မှမြင်နေတဲ့သင်္ခါရကိုကြည့်တာဒါကြောင့်မလို့ဖြစ်ဖြစ်သဘောတရားအဲ့ဒီသဘောတရားနဲ့ဒီဒီဒီ impermanent nature ပေါ့နော် impermanent nature ရှိနေတဲ့သဘောအတွက်ကြောင့်မလို့အဲ့ဒီဟာကြီးကစိတ်ကျဉ်တတ်စရာမကောင်းလို့ဒါနှိပ်စက်တယ်လို့အ ਨੇ ဆုံးတော့စိတ်ကိုတော့မကျဉ်တတ်ဘူးဆိုရင်စိတ်ကိုနှိပ်စက်လိုက်တာပဲမလား မှန်ပါဗျာအေးကိုမကျင်တတ်တော့ဘူးဆိုရင်စောစောအေးနေတဲ့စိတ်ကလေးကတိသွားရင်ဟောကျင်တတ်ကြည်နေတဲ့စိတ်ကလေးရှိသေးလားမရှိပါဗျာမရှိရင်အနှိမ့်စိတ်တာပဲခံလဲရပြီလေကိုနော်ဒါတော့အဲ့ဒါနှိမ့်စိတ်တာဒုက္ခတဲ့ဒါကြောင့်မလို့အဲ့ဒါကိုနော်တရားမဆက်လွန်ဆင်းရဲကြီးဆိုတော့ तू ကလည်းအမြဲတမ်းဖြစ်နေတယ်ဆိုတော့ဆဲသေးရလားဖြစ်နေတဲ့ဟာကလည်းမဆဲပါဗျာအေးဒုက္ခဆိုတာနာမမဟုတ်ဘူးတဲ့အဲ့ဒါလို့ဖြစ်နေတဲ့ပြင့်နေတဲ့သဘောတဘာဝဒီပင်ဒုက္ခဆိုတော့နော်အနိစ္စရှိတဲ့ဒုက္ခရှိတဲ့ဒုက္ခရှိတိုင်းလည်း အနတ္တရှိမယ်အနတ္တရှိမယ်ဒါကြောင့်မလို့ခိုင်မြဲကြောမှာဒါဘုသူ့ကိုဆိုလိုတာလေအဲ့ဒါအနှစ်မပါဘူးဆိုအနတ္တကိုပြောအနတ္တပြောတာနော်ခိုင်မြဲကြောမှာဆိုတော့ကိုကခိုင်ခိုင်မာမာမပြောင်းမလဲအတီးတက်နဲ့ solid ဖြစ်တဲ့အမျိုးပေါ့နော်ဒါလိုချင်တာမပြောင်းမှုအတွင်းထဲမှာအနှစ်သာရအဖြစ် access ဖြစ်ရှိတယ်ဒါပေမဲ့ကိုယ် body ထဲမှာကိုယ်ခန္ဓာကိုယ်ထဲမှာနာနဲ့ရုပ်ထဲမှာကအဲ့ဒီလိုမျိုးမဟုတ်ဘူးတနည်းအားဖြင့်ဒီဖြစ်နေတဲ့ impermanent nature ကို permanent ဖြစ်အောင် ဒါပါတော့ suffering ကိုနော် happiness ဖြစ်အောင်နော်ဒါမပြောင်းနိုင်ဘူးတဘာဝကြီးကိုနောက်ပြန်လှမ်းလို့မရဘူးဖြစ်နေတဲ့အတိုင်းပဲသွားနေတာဘလောက်ကြီးချမ်းသာနေပညာတတ်နေတဲ့တန်ဝဲရှိချင်လက်နဲ့ရှိပါရှိချင်ဘယ်သူကမှနောက်ပြန်လှမ်းလို့မရဘူးလက်မခံကြီးလက်ခံခံကြီးလက်ခံမကြဲလက်လက်ခံကြဲလက်လက်ခံပဲဒါတော့အဲ့ဒီတဘာဝကြီးကိုလက်ခံရတာဒါတော့အဲ့ဒါဟာကို့မှာဩဇာအာဏာရှိလို့လားမရှိလို့လား မရှိလို့ပါဗျာမရှိလို့ဒါကြောင့်အစိုးမရဘူးတဲ့အဲ့ဒါပြောတာအစိုးမရဆိုတာမင်းနေမှာကျတော့အစိုးရတော့အမိန့်ထုတ်ရင်လောက်ရတယ်လေဒါပေမဲ့အဲ့ဒီတဘာဝတရားကျတော့အဲ့ဒီမင်းနေလည်းမခံရဘူးလားခံရပါတယ်ခံရတယ်ဗျ authority မှမရှိဘူးတနည်းဟောဒီရုပ်တန်ရုပ်စင်နာစင်တဲ့မှာ ခိုင်မြဲတည်တတ်နေသောစိုးလေးမရှိဘူးဒါကိုပဲခိုင်မြဲကြောမှာလို့ပြောတာနော်ခိုင်မြဲကြောမှာအနှစ်သာရအဖြစ်အထက်မှာမရှိဘူးတဲ့ဒါတော့ဘာပဲရှိလဲဆိုအဲ့ဒီသုံးခုပဲအမြဲတမ်းရှိနေတာ နော်ဖြစ်ဖြစ်တဲ့အဲနော်ခဏတိုင်းခဏတိုင်းဖြစ်ပြနေမယ်ခဏတိုင်းဖြစ်ပြနေတာဒီပလင်ဆင်းရဲတဲ့ဒုက္ခသဘောတွေ့မယ်အဲ့ဒီသဘောတရားတွေကိုနော်ပြောင်းလို့လဲလို့မရဘဲနဲ့ဖြစ်တဲ့အတိုင်းကြည်ခံနေရတာကဒါခိုင်းနော်မိမိမှာအတ္တမရှိတာအနတ္တနော်အတ္တမရှိလို့လဲအနတ္တအစိုးမရလို့လဲအနတ္တအဲ့ဒါလို့ဒါကြောင့်နောက်ဆုံးဉာဏ်ထဲမှာဘလို့ပေါ်တယ်လဲဆိုရင်တည်တည်ကြကြရှုတော့တဲ့ပညာစက်ခုနော်ဗာစက်ခုလဲပညာစက်ခုပါဗျာပညာစက်ခု ဒါကမျက်လုံးကအသားအသားဆိုတာမန္တစက္ခုပါတယ်လေမန္တစက္ခုပါဗျာအဲမန္တဆိုတာဒါမျက်လုံး အသားဆိုင်ကြီးမျက်လုံးဒါတော့အသားဆိုင်မျက်လုံးကြီးတွေကြည့်လို့ရတော့အသားဆိုင်မျက်လုံးနဲ့ဆိုင်တဲ့ရုပ်ပဲမြင်မယ်ဒါတော့ပညာစက္ခုဆိုတာကပညာကအသိဉာဏ်စက္ခုကဒီဉာဏ်မှာကတကယ်မျက်လုံးမဟုတ်ဘူးမျက်လုံးကဲ့သို့သိနိုင်တဲ့နော်ပညာကိုပြောတာဒါကြောင့်ပညာစက္ခုမျော ထောက်ရှုတော့ထောက်ရှုစဉ်းစားတာနော်လေးလေးနဲ့နဲ့သဘာဝတရားကိုစဉ်းစားတော့ ဘာသွားတွေ့တယ်လဲဆိုတော့သူ့တဘာဝမှာတဲ့တဘာဝသူ့ရဲ့ဖြစ်စဉ်တဘာဝ nature ကိုသွားတွေ့တာအနိစ္စတွေ့တယ်မမြဲတဲ့သဘောတွေကြီးပဲဒုက္ခတွေ့တယ်နော် unsatisfactoriness ပေါ့ကိုယ်စိတ်ထဲမှာမကျေနပ်စရာတွေတွေ့တာအနတ္တသဘောကိုယ့်ရဲ့ authority နဲ့ကိုယ့်အမိန့်နဲ့ကိုယ်ကြိုက်တာတခုမှမလိုက်ဘူးဒါတော့အဲ့ဒီသုံးခုကတော့အမှန်ရှိတယ်တဲ့ဒါတော့ဉာဏ်ပညာစိတ်ကိုနဲ့ထောက်ပြီးတော့ရှုလိုက်တဲ့အခါကျတော့အဲ့ဒီမျက်စိနဲ့ပတ်သက်တဲ့ဖြစ်နေတဲ့ဒီ unconsciousness ပေါ့နော်ဒါတော့ မြင်စိတ်နဲ့ပတ်သက်ပြီးတွေ့လိုက်တဲ့ဟာက eyes မျက်လုံးထဲမှာလည်းမရှိဘူး forms အပြင်ဘက်ကအဆင့်မှာလည်းမရှိဘူး visible object မှာလည်းမရှိဘူး eye consciousness eye မှာမှီပြီးတော့မျက်လုံးမှာမှီပြီးတော့ဖြစ်တဲ့ consciousness အသိအသိစိတ်ဒီစိတ်မှာလည်းမရှိဘူးတဲ့ဘာပဲသွားတွေ့လဲအဲ့ဒီသုံးခုလုံးမှာတွေ့တာကအနိစ္စဒုက္ခအနတ္တဒါပဲတွေ့တယ်တဲ့ဒါတော့မျက်မျက်စိတစ်ခုကိုမျက်စိနဲ့ပတ်သက်တဲ့ဒီသုံးခုတတွဲတစုံကိုပြောလိုက်ရင် ဒါကြံတဲ့ဟာတွေလည်းဒီတိုင်းပဲဟုတ်ဘူးလားဟုတ်ပါတယ်ခင်ဗျာအဲမဟုတ်လဲဟုတ်တော့အချိန်မရှိဘူးအကုန်မသိနိုင်ဘူးဟုတ်လားတလုံးမသိပါဒါကြောင့်ထပ်ဖတ်ပါအောင်တိုင်းဆိုခိုင်းတာအဟမ်ကဲကောင်းပြီအဲ့ဒါလေးကိုစုပေါင်းဆိုကြည့်ပါကြံတဲ့လူတွေလည်းဆိုကြည့်ပါဒါလေးကြရင်ကြံတဲ့ဟာတွေကနော်အလုံးစုဆိုလိုက်မယ်ကဲဆိုကြမျက်စိတွင်မြည်မျက်စိတွင်မြည်ရုပ်အကြည့်၎င်းအစင်းတွင်မြည်ရုပ်ထိုဤ၎င်းမျက်စိ၌မြည်ဝိညာဉ်သည်၎င်း ညင်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြက်ဤဖြစ်ပြက်နှစ်တန်နှိမ့်ဆက်တန်ဖြင့်တယံမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာဆက်ခုမျောထောက်ရှုလျင်သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လာစွာဤငါငါဥစ္စာငါလိပ်ပြားတို့ ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားအဲ့ဒီအဲ့ဒါလေးခဏထားနော်ဒီနေရာမှာငါဆိုတာကတော့အတ္တကိုပြောတာနော်တက္ကာယဒိဋ္ဌိပေါ့နော်အတ္တဒိဋ္ဌိလည်းခေါ်တယ်တက္ကာယဒိဋ္ဌိလည်းခေါ်တယ်နော်ငါဥစ္စာဆိုတာတော့ဒီဟာကို ကိုယ်ပိုင်အဖြစ်နဲ့စွဲတာဒါတဏှာစွဲငါကအတ္တစွဲတက္ကာယဒိဋ္ဌိပြောတာဒီငါဆိုတာလေးကတက္ကာယဒိဋ္ဌိသို့မဟုတ်အတ္တဒိဋ္ဌိကိုယဉ်ညွတ်ပါတယ် ငါဥစ္စာဆိုတာကအဲ့ဒီအတ္တလို့ခေါ်ဆိုထားတာလေးကပိုင်တယ်လို့ယူဆထားတာဥမာထားပါတော့ဗျာသူတို့တာမန်ဆိုရင်ဒီခန္ဓာကိုယ်မှာအတ္တရှိတယ်ဆိုရင်နော် this body belongs to the အတ္တပဲနော်အတ္တပိုင်တယ်လို့ပြောတာဒါကြောင့်မလို့သူကတာမီအတ္တအိမ်ရှင်ကဲ့သို့နော်အုံနာခေါ်တယ် the owner of this body ဒါတော့တာမီအတ္တဆိုတာမျိုးတွေရှိတယ်နော်ခိုင်းတဲ့အတ္တရှိတယ်ခံစားတဲ့အတ္တရှိတယ်အမလေးအတ္တပေါင်းမြောက်များစွာဒါတော့ခြုံလိုက်ရင်မနေ့ကပြောသလို အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမှာဆုံးပါတယ်ဒါကြောင့်မလို့ဟောဒီအတ္တဆိုတာလေးကပိုင်တယ်လို့ယူဆထားတာဒီဒီမေစိနာနာလျာကိုသဘောတရားတွေကိုငါလိုက်ပြဆိုတာတော့အတူတူပဲငါဒီဟောဟောဒီခန္ဓာကိုယ်ထဲမှာစိုးလေးဝิญဉ်ကောင်လေးကိုတခါတလေကြတော့အတ္တလို့သုံးသလိုတခါတလေကြတော့လိုက်ပြဆိုတဲ့ဟာဒါတော့မြန်မာစကားလုံးနဲ့ပြန်တာပါတကယ် buffet order မှာ butterfly ကိုပြောတာမဟုတ်ဘူး butterfly ကိုပြောတာမဟုတ်ဘူးเนาะ ဒီအတ္တလေးကိုကိုစားပြုနေသောအရာလေးဒါကြောင့်မလို့အဲ့ဒါကြတော့ဘာနဲ့သွားတူလဲဆိုရင်ဟိန္ဒူဗုဒ္ဓဘာသာခရစ်ယာန်အတူတူပဲနော်ရုပ်ရှင်တွေမှာရုပ်ရှင်တွေမှာကြည့်လို့လူတယောက်ကသေပြီးလို့ရှိရင်ဝิญဉ်ထွက်တယ်ဆိုရင်တို့ကအကောင်လေးလိုလိုအဖြူလေးတန်တန်တန်လန်တန်လန်တန်လန်အပေါ်တက်မသွားဘူးလားမှန်ပါဗျာအေးအဲ့ဒါအတ္တလေးထွက်သွားတာအဲ့ဒါလိပ်ပြာ butterfly ပြောတာမဟုတ်ဘူးနော်အဖြူကောင်လေးကတန်လန်တန်လန်တန်လန်နဲ့အမဲတက်သွားတယ်လေ စွန်လစ်တက်သွားသလိုသို့မဟုတ်အကောင်လေးလို့လို့ဘာလေးလို့လို့ဒါယေသူမလို့လို့နောက်က6ရောက်ကလည်းမပါဘူးဆစ်လက်အငွေလေးလို့ပဲအဲ့ဒီလိုမျိုးပုံဖော်တာကအတ္တလေးထွက်သွားပြီလို့ပြောတာဒါကြောင့်ဟိန္ဒူမှာလည်းရှိတယ်နော်ခရစ်ယာန်မှာလည်းသုံးတာပဲရုပ်ရှင်ကြည့်လိုက်မယုံရင်နော်ဒါတို့ယုံလို့တို့လက်ခံလို့တို့ထည့်သုံးတာပဲရုပ်ရှင်ထဲမှာဗုဒ္ဓဘာသာလည်းမယုံဘူးလားမှန်ပါဗျာမယုံဘူးမပြောနဲ့ကျုပ်ဖုံးကြီး ခဏခဏကြားနေရတယ်အာရှင်ဘုရားလက်ပြခွဲကနီးပြဘယ်လက်ပြမှလဲဟိုကတေကနီးအင်းဖြစ်တာအဲ့ဒါလက်ပြခွဲတယ်လို့ဟိုကသေဖို့ခက်နေတယ်ဒီမှာဒုက္ခရောက်နေတာဒုက္ခတော့တေကနီးလို့ဆိုတာအမတန်မှနာကျင်ကြိုက်ခဲတော့ဒီဒုက္ခဝေဒနာကြီးခံစားနေရတော့သူ့မှာအင်းအဲတွေဖြစ်ဟတဲ့မှလို့လို့ဘလို့မှမျိုးလုံးနေပြူအဲ့ဒါတော့သူကလက်ပြခွဲတာဘုရားတဲ့လက်ပြခွဲခက်နေလို့ပါဇက်ကြီးပွင့်မျိုးလုံးနေပြူအင်းဖြစ်တာတဲ့အဲ့ဒါလက်ပြခွဲတာတဲ့ကဲဘယ်ကလက်ပြလဲမသိနော်ဗုဒ္ဓဘာသာမှာသုံးတာအဲ့ဒါမျိုး တချို့ကြတော့အမလေးကျိုးတွေဖြတ်လဲရတာတချို့ကြတော့တင်းကျန်းကျန်းမှာရေအိုးတွေခွဲလဲရတာတချို့ကြတော့အထုပ်တွေကြော်ပြီးတော့မှမိတွေဘာခေါ်လဲမိကွင်းလဲရတာဘုန်းကြီးဆိုတော့အစုံတွေ့ဘူးတယ်ဘာလို့တာလဲလို့မျိုးတော့လက်ပြခွဲတာချုပ်တယ်စောစောတာခွဲထားလိုက်မရှိလည်းမရှိဘူးဟလားကျုပ်ကတော့ယုံလည်းမယုံဘူးရှိလည်းမရှိဘူးဆိုတဲ့ခါကျတော့ခွဲစရာလည်းမလိုတော့ဘူးမမယုံဘူးဆိုမှတော့ကိုနားလည်းမလာတော့ဘူးလေခွဲစရာလည်းမလိုတော့ဘူး ဒါတော့လူတွေမှာအဲ့ဒါလိုလေးရှိတယ်လို့ယုံကြည်ထားတာဟုတ်ဒါအတ္တပဲနော်ဒါနဲ့ဒီဒီဒီဟောတက္ကာတတိအတ္တနဲ့အတူတူပဲဒါတော့အဲ့ဒီဟာတွေရှားကြည့်တော့တဲ့ဝိပဿနာမျိုးလုံးနဲ့နော်ဓမ္မမျိုးလုံးနဲ့ရှားကြည့်တဲ့ခါကျတော့တွေ့ရလားမတွေ့ပါခင်ဗျာဒါကြောင့်လို့ဘာတစ်ခုမှမဟုတ်ကြဘူးဆိုတာမတွေ့ကြဘူးလို့ပြောတာနောက်ဆုံးတွေ့တာကျတော့ဘာပဲတွေ့ဓမ္မတက်တက်ပါတကားအေးဓမ္မတက်တက်ဆိုတာကယုတ်ဓမ္မနန္ဓမ္မပဲတွေ့ရလို့ပြောတာယုတ် တဘာဝနာမ်တဘာဝတော့ရှိပါတယ်တဲ့ရုပ်တဘာဝနာမ်တဘာဝကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဖြစ်တာပြစ်တာပဲတွေ့တယ်တဲ့ဖြစ်ဖြစ်ဆိုတော့အနိစ္စနော်ဒီအနိစ္စရဲ့ဓာန်ချစ်ကြောင့်ဆင်းရဲတယ်မကြိုက်ဘူးဒုက္ခဒီတဘာဝကြီးကနော်မကြိုက်လည်းဖြစ်နေတာပဲဘာ authority မှမရှိဘူးသူဖြစ်တဲ့အတိုင်းကြည့်နေရတယ်ဆိုတော့အနတ္တဒါပဲတွေ့တယ်လို့ပြောတော့ကောင်းပြီဒါဆိုတော့ကုသိုလ်ရအောင်ပေါ့နော်ခင်ဗျားတို့ကလည်းဆိုကြုတ်ကလည်းနားတာပေါ့ဒီဟာလေးတွေကိုဆက်ပြီးတော့ဆိုကြည့်လိုက်မယ် ద్వార နဲ့အာယုနှစ်ခုတည်းတစ်ခါတည်းတွဲပြီးသားဆရာတော်ကြီးလည်းပူဇော်ပြီးသားပေါ့နော် ကနာဟုတွင်မီဆိုနာဟုတွင်မီရုပ်အကြီး၎င်းအတန်တွင်မီရုပ်ထိုဤ၎င်းနား၌ဆွဲမီဝိညာဉ်သည်၎င်းမြင့်ရှိကာလမတိထပဲမရရင်ဒီခဏဖြစ်လျက်ခဏဖြစ်ဤဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကျော်မှာနှစ်မပါဘူးပညာဆက်ခုမျောထောက်ရှုလျင် သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမလစွာဤငါငါဥစ္စာငါလိပ်ပြားတို့ဘာတခုမျှမဟုတ်ကြသည်ဓမ္မတသက်ပါတကားဒါနားနဲ့အတန်နဲ့ပြီးသွားပြီနောက်နှာခေါင်းနဲ့ရုပ်အရင်းနဲ့နော်အနံ့နဲ့အဲ့ဒါသွားကြအောင်ဆိုနံပါတ်3နှာခေါင်းတွင်မီနှာခေါင်းတွင်မီရုပ်အချီရုပ်အချီ၎င်း၎င်းအနံ့တွင်မီရုပ်ထိုးဤ၎င်း နှာခေါင်း၌မီဝိညာဉ်တည်၎င်းမျက်စိကလာလမတိထာပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နှတံနှိစ္စတံဖြင့်တယံမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာဆက်ခုမျိုးထောက်ရှုလျင်သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြားတို့ ဘာတခုမျှမဟုတ်ကြသည်ဓမ္မတတပါတကားဒါကနော်ကဏ္ဍပတာရနဲ့ခန္ဓာယုတ်အဲ့ဒါပြီးသွားတော့နံပါတ်၄ကရှားအကြည်ယုတ်နဲ့အရသာအရသာနော်ရတတအဲ့ဒီဟာကို ဆိုပါအောင်ဗျာရှာဟုတွင်မီရှာဟုတွင်မီရုပ်အကြည်၎င်းအရသာတွင်မီရုပ်ထိုဤ၎င်းရှာ၌ဆွဲမီဝိညာဉ်သည်၎င်းမြင့်ရှိကာလမတိကပေ ခဏဖြစ်လျက်ခဏပြက်ဤဖြစ်ပြက်နတံနှိမ့်စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြုံမာနှစ်မပါဘူးပညာဆက်ခုမြော်ထောက်ရှုလင်သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြားတို့ဘာတစ်ခုမျှမဟုတ်ကြသည်ကမ္မတသက်ပါတကားအဲနောက်တစ်ခုက ကိုဟုတွင်မီရုပ်အကြည်၎င်းကိုဟုတွင်မီရုပ်အကြည်၎င်းအတွေ့တွင်မီရုပ်ထိုဤ၎င်းကို၌ဆွဲမီဝိညာဉ်သည်၎င်းမြင့်ရှိကာလမတိထပေခဏဖြစ်လျက်ခဏပြက်ဤဖြစ်ပြက်နတံနှိစ္စတံဖြင့်တယံမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူး ပညာစက္ခုမြောထောက်ရှုလျင်သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာ၏ငါငါဥစ္စာငါလိပ်ပြားတို့ဘာတခုမျှမဟုတ်ကြသည်ဓမ္မတတပါတကားနောက်ဆုံးเนาะမနောတွင်မြေစိတ်အကြည်၎င်းမနောတွင်မြေစိတ်အကြည်၎င်းဓမ္မတွင်မြေယုံနာတိ၎င်း မနောတွင်မြည်ဝိညာဉ်သည်၎င်းမြင့်ရှိကာလမတိထပေခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြက်နတံနှိစ္စတံဖြင့်တယံမဆဲလွန်ဆင်းရဲ့၏ခိုင်မြဲကြောမှာနှစ်မပါဘူးပညာဆက်ခုမျိုးထောက်ရှုလျင်သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာ၏ငါငါဥစ္စာငါလိပ်ပြားတို့ ဘာတခုမျှမဟုတ်ကြသည်ဓမ္မတက်တက်ပါတကား gain အတွဲအတွဲအာယရဏမျက်စိနာနာလျာကို အပြင်အာယရဏအစင်အတန်အနတ်အရသာအတွေ့အထိနော်အဲတွေ့တော့ကြံစင်မှုဟောဘစ်ဒီဘစ်နှစ်ခုစီနှစ်ခုစီဒါတော့ဒီသုတ်တန်ထဲမှာဒီသူကအကျဲချက်ရင်ဒါရှုတဲ့ဟာတွေမထက်နိုင်သေးဘူးဒါကဟိုတဲ့မဲ့ရှိသေးတယ် ဘာခေါ်မလဲသူ့ရဲ့ဆက်သွယ်ပုံလေးပဲရှိသေးတယ်နော်ရှုတာတွေထည့်ရင်အချိန်ကြာသွားမှာဆိုလို့ဒါတော့ပြောမယ်ဆိုလို့ရှိရင်ကတော့နော်စောစောကဟိုပြန်သွားကြပါစို့သူ့ရဲ့မူရင်းကိုသူ့ရဲ့မူရင်းမှာကဒီမှာနော်ရွာပြည့်6လုံးဆိုတာကအတွင်းအာရဏ6ပါမြေစိနာနာလျာကိုစိတ်နော်ဓမြ6ရောက်ဆိုတာကအာယုံ6ပါဒါတော့အာယုံ6ပါကဓမြနဲ့ဘာလို့ဥပမာပေးရတာလဲဆိုရင်ဓမြဆိုတာဟာဝင်ရောက်ပြီးတော့ဖြစ်စည်းတတ်တယ် လူယူတတ်တဲ့သဘောရှိတယ်ဒါတော့ဒီယောဂီတွေမှာပေါ့နော်ယောဂီအနေနဲ့ပြောကြပါစို့မိမိကဒီတတိနဲ့အထူးသဖြင့်ပေါ့နော်ကိုယ့်ရဲ့အတွင်းမျက်စိနာနာလျာကိုစိတ်ကိုအိမ်ဒီအိန္ဒိရိယသံဝရသီလလို့ခေါ်တယ်အိန္ဒိရိယဆိုတာအိန္ဒိရိ6ပါးကိုထိမ့်သိမ့်တာဒါဒါကဟောဘုန်းကြီးတွေမှာကတော့ပါတိမောက္ခသံဝရသီလဆိုတာဝိနည်းသက်ခါကိုထိမ့်ရတယ်အေးအဲ့ဒါတော့ယောဂီဖြစ်ပြီဆိုရင် ဘုန်းကြီးတွေမှာတော့နှစ်ခုပေါ့နော်အိန္ဒိယသံဝရဆိုတာကတော့ကိုယ့်ရဲ့အိန္ဒိယ6ပါးလည်းထင်းရပါတယ်မြို့ရဲရွာရဲသွားတဲ့အခါနော်ကြီးညိုပွဲရလည်းဖြစ်အောင်နော်လျှက်ပေါ်လော်လီမတီခြင်းမူလည်းမဖြစ်အောင်ထင်းရတယ်မတင့်တဲ့အာယုန်တွေကိုမကြည့်မိမကြားမိအောင်လည်းထင်းရတယ်ဒါတော့ယောဂီဖြစ်သွားပြီဆိုရင်တော့အဲဥပုတ်တိလနဲ့အဲ့ဒီအိန္ဒိယသံဝရထင်းရတယ်နော်မှတ်ထားနော်ဥပုတ်တိလရဲ့နောက်တိလတစ်ခုကဘာလဲဆိုရင်အိန္ဒိယသံဝရတိလ မြန်မာလိုပြောရင်မျက်စိနားနားလျှာကိုယ်စိတ်ကိုထိန်းတာဒါတော့အဲ့ဒါနောက်ထပ်သီလတစ်မျိုးဖြစ်နေမြတ်စွာဘုရားဟောတာတယ်ဒါအိန္ဒိတိ6ပါးလို့ခေါ်တယ်ဒါကြောင့်မလို့ဦးဇင်းကဒီသတိပေးပါတယ်ကိုယ်အိမ်ထဲမှာကိုနေတယ်ဆိုပေမဲ့ဒီတရားအိမ်တွင်းဝိပဿနာကျင့်နေပြီဆိုတော့နော်ကိုယ့်ရဲ့မျက်လုံးလေးကို ဟိုဟိုဟိုဒီအရင်လုံးကလိုမကြည့်ပဲနဲ့စက်ကုံတွေလေးတတ်နေသမျှဟိုဟိုရင်းပေါ့နော်6တောင်းတော့အေးမကြည့်ပဲနဲ့စက်ကုံတွေချပြီးတော့ဒါဒါမှတတိကလေးကကိုယ့်ရဲ့ခန္ဓာမှာကတ်လိမ့်မယ်။ဒါစဉ္ညာလျှောက်တာပဲဖြစ်သွားတာပဲဖြစ်ဖြစ်၊ကင်တာပဲဖြစ်ဖြစ်လေ။အဲ့ဒါကြောင့်အိန္ဒိရိယတံဝရလိုတယ်နော်။တရားအထုတ်တယ်ဆိုရင်ဥပုပ်တိလာတဲ့လိုတာမဟုတ်ဘူးနော်။လူတွေကဥပုပ်တိလာပဲပြောတယ်။တရားအထုတ်တော့မဲလို့ကြံတာနဲ့ဩငါနောက်ထပ်တိလာတစ်ခုရှိသေးတယ်။ဘာတိလာ။ အိန္ဒြိယတံဝရတိလပါဗျာကျန်တဲ့လူတွေလည်းဆိုကြည်စမ်းပါအိန္ဒြိယတံဝရတိလအိန္ဒြိယတံဝရတိလဆိုတာအိန္ဒြိယဆိုတာမျက်စိနားနားလျာကိုယ်စိတ်တံဝရဆိုတာထိမ့်သိမ့်တာဟောထိမ့်သိမ့်တာဒါတော့မျက်စိနားနားလျာကိုယ်စိတ်ကိုထိမ့်သိမ့်တယ်အဲတိလဆိုတော့ဟိုတိလကိုပါထိမ့်တယ်လို့ပဲသူ့ကိုလည်းပဲဟိုသူသွားခြင်းတဲ့နေရာတွေရှောက်ပြီးတော့မှလိုက်မပို့ရဘူး။ဟာမျက်စိဆိုရင်ဘာကြိုက်တယ်လဲအဆင်းကြိုက်တယ်။နားဆိုရင်ဘာကြိုက်လဲ အတန်ကြိုက်ပါဗျာအတန်ကြိုက်တယ်နှာခေါင်းကြိုက်အနှံ့ကြိုက်တယ်ရှားကြတော့ရတာကြိုက်တယ်ခန္ဓာကိုယ်အတွေ့အထိနုနုနဲ့နဲ့ကြိုက်တယ်ဒါအဲ့ဒါတွေကို तू ကမသွားအောင်လို့ထိမ့်ပေးတာစိတ်ဆိုလဲဟိုတွေးဒီတွေးစဉ်းစားခြင်းတယ်ဒါကြောင့်မလို့အဲ့ဒီလိုမရအောင်လို့ထိမ့်တာကိုအေတရိယတံဝရတီလာဒါတော့ယောဂီလုပ်တဲ့ပုဂ္ဂိုလ်များမှာအဲ့ဒီတီလာမပါမနေရနော်အဲ့ဒါ pre requirement နော်မှတ်ထားဘယ်ရိတ်တာသွားသွားဘယ်တရားအားထုတ်ထုတ် အိန္ဒိယတံဝရသီလသည် pre requirement ၅ပါး၈ပါး၉ပါးသီလ၈ပါးသီလမထိန်ကြလို့၅ပါးထိန်လို့ it's okay နော်ကိစ္စမရှိဘူးရတယ်ဒါပေမဲ့နော်၉ပါးသီလမထိန်တဲ့သူကို၅ပါးသီလပြောင်းထိန်လို့ရပြီမဲ့အိန္ဒိယတံဝရသီလတော့ဈေးဆစ်လို့မရအောင်ဈေးဆစ်လို့မရအောင် no bargain no bargain ဈေးဆစ်လို့မရအောင်နော်ရှိတဲ့အတိုင်းကိုဝယ်ရမယ်ဒီဈေးပဲမလျှော့နိုင်တော့ဘူးဟုတ်လား မလျှော့နိုင်ဘူးဒါတော့ယောဂီလုံးမယ်ဆိုရင်ယောဂီရဲ့အင်္ဂါရလည်းသိရတယ်အနည်းဆုံး၅ပါးသီလထည့်ရမယ်ဒုတိယသီလအိန္ဒရိယတံဝရသီလအေးအဲ့ဒါလည်းပါတယ်လို့မှတ်ထားဘယ်ရိတ်သာသွားသွားဘယ်နည်းနဲ့ကျင့်ကျင့်တယောက်တည်းကျင့်ကျင့်အများနဲ့ကျင့်ကျင့်ဟောငါမှသီလနှစ်ထပ်ကွမ်းရှိတယ်လို့မှတ်ထားနော်၅ပါးသီလ၈ပါးသီလ၉ပါးသီလကတခု နော်အိန္ဒိရိယသံဝရသီလပြည့်စည်နာနာလျာကိုထည့်ရခြင်းကတခုအဲ့ဒါဟာတွဲပြီးတော့သွားရမှာနော် အဲ့ဒီနော်၅ပါးတိလာ၈ပါးတိလာ၉ပါးတိလာလေးထိမ့်ပြီးရပြီလို့မျိုးလုံးကတော့ဟိုတွေးဒီတွေးတွေးသမျှအကုန်စားနော်ကြားသမျှအကုန်ထောင်းတွေးတဲ့လူနဲ့စကားပြောနော်တက်ပါအောင်မလားတမာရီမတက်ပါဗျာမတက်တော့ဘူးရိတ်တာကစုဝေးရာနော်နော်မျိုးတဲ့ရွာထဲမှာအားတဲ့ပုဂ္ဂိုလ်များလာရောက်စုဝေးပြီးတော့နေတဲ့ဟိုဘာခေါ်မလဲစုဝေးရာအရာကြီးအတင်းပြောရာအရာကြီးဖြစ်နေလိမ့်မယ်အဲ့ဒါကြောင့်မလို့ကောင်းပြီဘာဖြစ်လို့လဲဆိုတော့ပြောချင်တာတခြားမဟုတ်ဘူးနော် အဲ့ဒီမျက်စိနာနာလျာကိုစိတ်ကိုမထိတ်နိုင်ရဲ့ဘသူရှိလဲဆိုတော့ဒီမှာဓမြတွေရှိလို့ပြောတာဘသူတွေရှိလဲဓမြ6ယောက်ရှိပါဗျာဓမြ6ယောက်ရှိတယ်ဓမြ6ယောက်ရှိတယ်ကိုလှုပ်ထားတဲ့ကုသိုလ်လေးကိုလှုပ်ထိန်းထားစောင့်ထားတဲ့နော်အထူးသဖြင့်တမာတိထီထောင်ထားတာလေးတွေကအာထုတ်ထားတာလေးတွေကလေနော်တနေ့ကအာထုတ်တာက9မိနစ်စကားပြောတာနဲ့အကုန်ပြီးပြီပျောက်သွားပြီဘာဖြစ်လဲလဲဆိုတော့စကားအား9မိနစ်စလိုက်တာအေးရတဲ့ရောက်နဖူးလစ်တယ်ပြီးတော့မှနော်ဟောဘာခေါ့မလဲတောက်လျှောက်စဉ်းစားတော့မှာ ဦးဇင်းတူဦးတော့မလေးရှားမှာတော့ကမတယောက်သူကခတ်ရွရွတမီလေးတယောက်ရှိတယ်နော်တမီလေးနှစ်ယောက်ကတယောက်က၈နှစ်လောက်ရှိပြီတယောက်က10နှစ်17နှစ်လောက်ရှိပြီနော်ဒါတော့မရလာတရားထိုင်တယ်တပတ်ထိုင်မယ်ဆိုပြီးတော့သုံးရင်းနဲ့ပြေးသွားလေဘာဖြစ်လို့လဲဆိုရင်တမနဲ့လာလဲမျက်နာမျက်စိအမြင်နဲ့ဆန်းဆန်းဆန်းဆန်းတမနဲ့လာလဲမြင့်နေဆန်းဆန်းဆန်းဆန်းဘာဖြစ်တာလဲဆိုရင်တရားမထိုင်နိုင်လို့ဟောနားလို့ကျင်လို့လည်းမှတ်နေမဟုတ်ဘူးတမိလွန်းလို့တဲ့ပြေးပါလေးရသုံးရင်တဲ့နော်အဲ့ဒါကြည့်လေဘာလို့သွားတာလဲ ဘာလောက်ခံလိုက်ရတာဓမြတိုက်ခံရတာပါဗျာဟုတ်တယ်ဓမြတိုက်ခံရတာကိုအိမ်နဲ့ကိုခြံနဲ့ကိုနေရာနဲ့ကိုလုံလာပြီလို့မထင်နဲ့ဓမြနေရာနဲ့ဝင်လို့ရတယ်အပြင်ဘက်ကလက်နဲ့ကန်လိုက်တဲ့ဓမြတာခင်ဗျားတို့ခြံကားပြီးတော့ security camera တက်ထားလို့ရတာအဆောင်ချလို့ရတာကဲအာယုံ6ပါးဓမြကင်ဘယ်နာသွားခြံခတ်ဟိုရင်ပေါ့ထားမလဲကဲ security gate နေထားမလဲ password မလိုဘူးပေးစရာမလိုသူ့ဘာသာသူဖွင့်ဝင်လာတာနော်လွယ်လွယ်လေးရဲ့အဲဒါကြောင့်မလို့နော် အဲဟိုရှင်အနန္ဒတပည့်ဝင်ပြီးသားလေးပြောပြီးရင်တိမ့်တော့မယ်ဒီညအလားလေယာကျုပ်ကလည်းတစ်ခါလေးမေ့မေ့ပြီးရှင်မိတယ်ရှင်အာနန္ဒာမှာသူကတပည့်လေးတယောက်ရှိတယ်ဝင်ကိသရရဟန်းငယ်ငယ်သူကအမျိုးကောင်းကနေအမျိုးအထက်တန်းစားအမျိုးကနေသင်္ကန်းဝင်လာတယ်ဒါတော့ရှင်အာနန္ဒာရှိမှပဲသင်ကြားပြီးတော့ပေးရတော့ရှင်အာနန္ဒာတပည့်ထဲမှာဝင်နေတယ်ဒါတော့ရှင်အာနန္ဒာဆွမ်းခံသွားတော့သူကလိုက်တယ်ပေါ့လေလိုက်တော့သူ့ကိုလည်းကမ္မထာလည်းသင်ပေးပါတယ်ဒါတော့ သင်ပြီးတော့ဒါရှင်အနန္ဒာနဲ့ပဲရှင်အနန္ဒာရှိမှပဲသူကဒါတပက်ခန်းတရားအထုတ်နေတယ်ဒါတော့တနေ့မှမျိုးရဲသွားပြီးတော့ဆွန့်ခံတဲ့ခါကျတော့ဒါเจ้าကထွက်တော့ကတော့ဒါထားပါတော့ပြသွားတယ်သွားတယ်လှမ်းတယ်လှမ်းတယ်မှတ်ချင်မှတ်မယ်ပေါ့သတိပဋ္ဌာန်လေးနဲ့သွားတာပါပဲသတိမှတ်လေးနဲ့သွားတယ်ဒါပေမဲ့မြို့ရဲရောက်တဲ့ခါကျတော့ရှင်အနန္ဒာကအထူးသဖြင့်အမျိုးသမီးဒုကကြီးညိုတယ်ဘာဖြစ်လို့လဲဆိုရင်နော်ရှင်အနန္ဒာကအမျိုးသမီးတွေဘက်ကနေပြီးတော့မှသူကရှေ့နေလိုက်ပေးတာကိုနော်ဒီဘိက္ခုနီသာသနာကြီးထူထောင်နိုင်ဖို့ ရှင်းနေလိုက်ပြီးတော့ဟာရှင်အနန္ဒာကတို့ဘိက္ခုနီတွေအခွင့်အရေးအမျိုးသမီးတွေရဲ့အခွင့်အရေးပွင့်အောင်လုပ်ပေးတယ်ဆိုပြီးတော့အဲ့ဒီလိုလည်းပဲသူကရှင်အနန္ဒာကိုအဲ့လိုမြင်တာရှင်အနန္ဒာက advocate လုပ်ပေးတာပေါ့နော်အမျိုးသမီးအခွင့်အရေးပွင့်အောင်လို့ဘိက္ခုနီသာသနာပေါ်လောင်သူလုပ်ပေးတယ်ဒါကြောင့်မလို့အမျိုးသမီးတွေရှင်အနန္ဒာကိုကျေးဇူးလည်းတင်တယ်ကြည်လည်းကြည်ညိုတယ်ဒါအတွက်ကြောင့်ရှင်အနန္ဒာဆွန့်ခါလာပြီးအာအမျိုးသမီးတွေလာလိုက်လောင်းလိုက်ကြတာပြောမနေနဲ့တခါတည်းကြီးကြီးငယ်ငယ်ရွယ်ရွယ်လိုက်လိုက်အဲ့ဒီတော့အဲ့လိုအမျိုးသမီးတွေရှင်အနန္ဒာဆွန့်ခါနေပြီတဲ့ဆိုရင်တခါတည်းတခြားဘုန်းကြီးတွေထက်ကိုသူကလောင်းတယ် ဒါတော့အမျိုးသမီးတွေကလာတော့မနေ့ပိုင်းဆိုတော့လှလှပပဝတ်ဆင်လာမှာပေါ့အိန္ဒိယဆိုတော့ကလမာလေးတွေဆိုတော့ခြေောက်ကလည်းချွန်းချင်းချွန်းချင်းနေမှာဝို့လက်တွေကလည်းချွန်းချင်းချွန်းချင်းလေနလကောင်းတယ်လည်းချွန်းလင်းချွန်းချင်းဆိုတော့အခုနာကိုတော်လေးက तू ကနော်ဒီအတန်ကြာအဲလူငယ်ဆိုတော့သိမှာပေါ့ဒီအတန်ဒါဝတ်တာတော့ဒါငယ်ငယ်ရွယ်ရွယ်တွေကဝတ်တတ်တာမယ်ဆိုတော့သိမယ်လေမကြည့်လည်းသိတယ်ဒါတော့အဲ့ဒီချွန်းချင်းချွန်းချင်းကလန်ကလန်ကလန်ဆိုတာလေးတွေကကြားနေတဲ့ခါကျတော့ तू ကကြည့်ချင်လို့ကြည့်လိုက်တာဟာသွားရောအဲ့ဒီတခါတည်းရှော့ဖြစ်သွားတာပဲနော် तू သူ့စောစောထိန်လာတဲ့သတိတွေမရှိတော့ဘူးဒါတော့ဆွမ်းကံပြီးတော့ရှေ့ကိုခြေလန်းလမ်းမယ်ဆိုတော့မသွားဘူးနော်ရှင်ဘုရားရှင်ဘုရားနောက်ကနေပြီးတော့ဟာဘာဖြစ်တာတော့ဟာဆိုတော့တပည့်တော်တော့သွားပြီဘုရားဟာဘာဖြစ်လို့တော့ဆိုတော့ဒီလိုဒီလိုပဲဖြစ်သွားတယ်တပည့်တော်တတိလွတ်သွားတယ်ခုနကချုံချုံချုံချုံအတန်ကြလို့ကြည်တာတက္ကမလေးကြည်လိုက်တာစိတ်တွေလွတ်သွားပြီတဲ့အာမင်းအာယုံကိုသူ့ဘာထင်ပြီးတော့သွားကြည့်တာကိုကွာတဲ့မင်းသူ့ဘာထင်ပြီးတော့သွားကြည့်ရင်ပြောင်းပြန်အတုဘာနဲ့ပြန်ရှုကွာတဲ့စောစောကဘာဘာနဲ့ရှုတာလဲသူ့ဘာနဲ့ပါဗျာသူ့ဘာနဲ့ နော်အဲ့ဒါတော့သူ့ရဲ့ဆန့်ကျင်ဘက်ကပါတယ်လေအာသုဘဒါတော့အရှာနန္ဒကလှမ်းပြီးတော့ရမန်းလုပ်လိုက်တယ်အေးတဲ့ငါသင်ပေးထားတဲ့အာသုဘကမ္မထံကိုဆင်ကျင်30ဒုက္ခတာကမ္မထံလေးကိုဆင်ကျင်လိုက်ဆိုတော့အဲ့ဒီကြမှာနော်တော်တော်လေးကြာမှရသွားတယ်။ Okay ပြီလား Okay ပြီကိုက်ဆက်သွားကြလို့။ဒါတော့ဆွမ်းကရင်တန်လည်းအခုဖြစ်တာကိုအခုချက်ချင်းအခုရှုခိုင်းတာရှုခိုင်းတာဒါတော့သူစောစောလေးတော့ကကြောင်းကလာတော့ကတမာဒီလေးကချွင်ချွင်ချွင်ချွင်နဲ့အတန်ကြာတော့ကြည့်ကြလို့ကြည့်လိုက်တော့ပျောက်မသွားဘူးလား။ပျောက်ပါဗျာ။ဘာလောက်ခံလဲရတာ အာကိုဓမြတိုက်ခံရတာပါဓမြတိုက်ခံလဲရတာနော်အတန်ဆိုတဲ့ဓမြအစင်းဆိုတဲ့ဓမြအတိုက်ခံလဲရတာနော်ဓမြကဘယ်သူမဆိုတိုက်လို့ရတယ်နော်အိမ်နဲ့နေလဲရတာပဲဘုန်းကြီးလည်းတိုက်တယ်သီလရှင်လည်းတိုက်တယ်ယောက်ျားကြီးတွေလည်းမိန်းမတွေလည်းတိုက်တာပဲနော်ယောဂီလည်းတိုက်တာပဲဒါတော့ဒါကြောင့်မလို့အိန္ဒိယသံဝရမလုံရင်ကဲဓမြအတိုက်မခံဘူးလားခံရပါတယ်ဗျာဝင်ကိသကိုတော်လေးနော်ဝင်ကိသကိုတော်လေးကအိန္ဒိယစက်ကုံတွေကိုမဆောင်စည်းခြင်းတူသောအကြောင်းကြောင့် တန်ထာယာကကသူ့ကိုဝင်ပြီးတော့တိုက်သွားတာเนาะဒီအတန်ဆိုတဲ့ဓမြเนาะပြီးတော့အခုနကဒီအစင်းဆိုတဲ့ဓမြเนาะအတန်ဓမြနဲ့အစင်းဓမြသူ့ကိုတိုက်သွားတာတိုက်တော့တမာဒီလေးပါသွားရောတော်သေးတာပေါ့ကုဆရာကရှေ့ကကန့်နေလို့အာနန္ဒကချစ်ချင်းရိုမန်လွှတ်လိုက်တော့စက်ကလေးပြန်ပြီးတော့အာယုံယူနော်အတုမကမ္မထာနဲ့32ခုတတာနှလုံးသွင်းလိုက်တော့စက်ကလေးအဲ့ဒီကြမှာပျောက်သွားငြိမ်သွားတယ်အဲ့ဒီကြမှာသူတို့ဆုံးခံဆက်သွားတာနော်ဒါကြောင့်မလို့ဒီအာယုံ အာယုံဒီအပြင်ဘက်တကယ်တိုက်တဲ့ဓမြကခြံထဲကိုတောင်းတောင်းဝင်လို့မရဘူးဒါပေမဲ့အဲ့ဒီအခုအာယုံ6ပါးဓမြကတော့ကြိုက်တဲ့နေရာနဲ့ကြိုက်တဲ့နေရာပုံတော့ဘယ်နေရာပုံပုံကိုယ်စစ်ကစစ်ကူးနိုင်သမျှဓမြကတော့ဝင်ပေါက်ကြီးရှိရဲ့ပဲဒါတော့အဲ့ဒီဝင်ပေါက်မရှိအောင်ဘာထိမ့်မယ်အိန္ဒရိယတံဝရတိလနဲ့ထိမ့်အားလုံးဆိုကြည်စားမှာဘာတိလနဲ့ထိမ့်မယ် အိန္ဒရိယတံဝရသီလနဲ့တရားမှာပါဗျာဟုတ်ပါဗျာဘယ်မှာတရားအထုတ်ထုတ်အိန္ဒိရိယတံဝရသီလလေးကိုသတိရကြပါလို့နော်အိန္ဒိရိယတံဝရသီလလုံခြုံရဲမိမိတို့ထိနေတဲ့တမာတိလည်းတက်ပါလိမ့်မယ်နော်မိမိတို့တမာတိတက်လို့ရှင်ဉာဏ်တွေလည်းထက်ပါလိမ့်မယ်ဉာဏ်ပညာထက်မြက်ဝိပဿနာဉာဏ်မြင်လို့ရှင်လည်းနော်ဟိုဘက်ကန်းတည်ဟူသောနိဗ္ဗာန်ကန်းသို့လျင်မြန်စွာတက်လန်းနိုင်ကြပါလိမ့်မယ်တက်လန်းနိုင်ကြပါစေကုန်တည်းသာဓု သာဓုသာဓု